သင်္นานကောင်းစီရင်တဲ့ဒီဘုန်းကြီးတို့နေ့တွေရှင်ပြောမယ်နော်ဒီနေ့2020ခုနှစ်စက်တင်ဘာလ25ရက်နေ့တောက်ကြနေ့ညနေ9:00နာရီချိန်ထေရဝါဒဓမ္မကရမကမ္မထံလမ်းစဉ်စရုရတကကမ္မထံမှာဗုဒ္ဓံတို့တတိစရုရတကဆိုဆောင်းရောက်ကမ္မထံ၄ပါးပေါ့အဲ့ဒီထဲမှာဗုဒ္ဓံတို့တတိအကြောင်းဆက်လက်ပြောမှာပေါ့ အဲ့ဒီတည်းမှာဂုံတော်ဆွမ်းတယ်မိဖုရားဆုံးလုံးဘုန်းကြီးတို့အဲ့ဒီအကြောင်းလေးပြောကြပါတယ်အဲ့ဒီအကြောင်းအရာကြီးပြောတဲ့အခါကျတော့ဘုန်းကြီးတို့နည်းနည်းလေးစိတ်ဝင်စားမှုရှိအောင်လို့အဲအကြောင်းအရာတွေပြောမှကောင်းပါတယ်ဘုန်းကြီးတို့ပကံပြီပေါ့ဗျာပကံပြီမှာတက္ကရဲ့619ခုနှစ် အဲဒီတော့ကဖြစ်ပြခဲ့တဲ့အစွမ်းလေးပေါ့ဒါကြောင့်ဂုံတော်စွမ်းနဲ့မိဖုရားစောလုံးသကောင်းစီတတ်တာငါမြတ်တက္ကိ619ခုနရတိဟာပတိမင်းနန္တပါပကာရာဆုံးမှာတော့သူကနောက်ဆုံးမင်းပါသူလက်ထက်မှာပကံကြီးပကံမျိုးကြီးပျက်စီးခဲ့ရတယ်ဒီမင်းကိုမင်းခွေချေလို့လည်းခေါ်ပါတယ်တေုပ်ပြေးမင်းလို့လည်းခေါ်ပါတယ်ဒီမင်းကလောဘလည်းကြီးတယ်ဒေါသလည်းကြီးတယ် ခြေသူကန်းတယ်ကြမ်းကြုတ်တယ်ရက်ဆက်တယ်ဆင်ញဉဏ်ကင်းတယ်ဒီလိုမှတန်းထင်ကြသူ့ရဲ့မိဖုရားကြီးမိဖုရားဖွားဆိုးကပဲသူ့အစအရာ ဖြောင်းရပြောဆိုပြီးညွန်ပြနေရတော့သူကဘလောက်ဒေါသကြီးလဲသူကအေးဟာနိုးလိုက်အနီးနားမှာတွေ့ရတဲ့ကောက်ယူပေါက်လေးရှိတယ်နော်ပေါင်းမငယ်လေးတွေပြစ်ခါပေါက်အဲ့လို ပြစ်ခါပေါက်ရမှာစိတ်ကျဉ်တတ်တဲ့မင်းပဲ ဒါကြောင့်သူ့နောက်မှာလက်နဲ့တွေဓာတ်တွေလှနေထားလို့မရဘူးရှင်းလုံးကဒီမှာတော့ဟုတ်မဟုတ်ဒီပေါ်သူတို့မှတ်တမ်းတင်ကြလုံးမနီသေးတယ်ခရမ်းသေးပါခရမ်းအဲ့ဒီအဲ့ဒီလုံးမနီသေးတွေကိုနီနာသူ့ရင်နာချပေးတာဒါမိဘကြီးဖွာဆိုအစီမံပေးတယ်ဖွာဆိုဆိုးလုံးကမိဘကြီးဆိုးလုံးကစီမံပေးရအိယာနိုလာရဲ့ဒီလုံးမနီသေးနဲ့တွေ့ရမြင်အောင် ပြစ်ပေါက်တာအနီးနားမှာမောင်းမငယ်လေးအများကြီးရှိတာအဲ့တယောက်ခါထိမှန်ပြီးအော်ပြီးအဲ့မှာခါရမ်းပြီးတော့ကော့ပြီးထွက်ပြီးအဲ့ချိန်မှာစားပြီးဘာပြောလဲသူတို့ကလုံမီနီတို့ခရမ်းသီးလို့ခေါ်တယ်ဆိုဟုတ်ချင်မှာပေါ့ဒါကတော့သူတို့ပြောတဲ့အတိုင်းအဲဒီလိုသူတို့ကြောင်းနာဝရှိအောင်ပြောတာအဲ့ဒီမင်းကသူကကျမ်းမာရေးသိကောင်းတယ်တဲ့နောက်ခြီတာတို့သံဝေတာတကားမှဖြစ်ဘူးနော်ကိုကိုကြီးတို့ တာချီတာတန်ဝေတို့လူတိုင်းတို့ပြင်တော့အခုဆိုပို့ဆိုတော့ဒီခေတ်ဒီကာလမှာအဲ့လိုမျိုးပြင်ဒုက္ခနော်နာချီတယ်ဆိုရင်နော် သူ့ရှိမှနာချီတာတို့ဘာလို့ပြင်လို့အမျက်ရှာတယ်နော်ဒီနေ့ကျတော့ဒီမင်းကြီးကဒီနာချီတာမကြိုက်တဲ့အတွက်မောင်မငယ်လေးကသူ့ရှိမှနာချီတာပေါ့ဗျာနာချီတဲ့အခါကျတော့မအောင်နိုင်တဲ့အခါကျဘာလို့မင်းရှိလဲမရှိရအိုးတလုံးကွယ်ပြီးအိုးတလုံးငုံပြီးတော့နာချီအဲ့ကြမှာအလန်းပို့ထွက်တော့ တွက်သားယူမင်းကပြပြတယ်လည်းဖြစ်တော့ဗောလေမေးတော့ဘာဖြစ်တယ်ဘာညာလဲအဲမိဖုရားကြီးဆုံးလုံးကဘာလျှောက်လဲဆိုရှင်မင်းကြီးသာတဲ့ကျမ်းမာကြီးကောင်းတော့နှာခြေတာတို့သားနာတွေမဖြစ်တာခြားသူတွေရဝမ်းထဲမှာအပူကြီးတွေမမျှတတဲ့အခါမှာဒီလိုဖြစ်တတ်ပါတယ်ဗျာဒီလိုပဲခြေချသားပါတယ်အဲ့ကြမှာသူကနားလေတာဖြစ်ပုံညာဟုတ်လားတဲ့ရင်ကြီးတို့ငါဒါတွေမသိလို့မျက်ထွက်မိတာသူဟာ ဘုန်းကြီးတို့ဒီအကြောင်းအရာလေးရေးဘူးပါတယ်ဆရာသားတင်ညာမကြီးကနေသူ့ကိုနန်းတင်ပေးတယ်ဒီလိုအမတ်ချုပ်ကြီးကိုလည်းသူကယာရုအဖြစ်ဝေးပို့လာပဲသူကဒီမိဖုရားတွေထဲမှာဒီမိဖုရားဆောလုံးဆိုတော့သူကပို့ပြီး ချစ်ခင်ရင်းနှီးတဲ့သဘောရှိပါအဲတော့သူကချစ်ခင်ရင်းနှီးတဲ့အတိုင်းပဲကြောင်နဲ့စတဲ့အလေးထားရှိတော့ပါဗျာ ဒီမိဖုရားဆုံးဆုံးလုံးကရေမုံလပါတယ်တိမ်မွေးတယ်ယန္နာသုံးပါးကိုလည်းမပြောက်ကိုယ်ပဲတယ်ဆိုမှတ်တမ်းတင်တာအဆက်ကြောက်ကြည့်ပြီးရိုသွင်းရိုသေးကျိုးနွန်တယ်ပေါ့ဗျာအဲသူနဲ့အတူတခြားမိဖုရားတွေလည်းရှိတော့ဆုံးနန်းတို့ရှင်ဖားတို့ရှင်မောက်တို့ရှင်ရှင်ရွှေတို့ရှင်မောက်ကြောင့်ဘုန်းကြီးပြောခဲ့ပူပါတယ်သူသားနော်အဲဒီမင်းကြီးကမိဖုရားဆောလုံးကိုတော့အချစ်ဆုံးပါလေ ဆုံးဖြစ်တော့ဘာဖြစ်လဲပြောင်းနဲ့စတဲ့နေရာဒီမိဖုရားပဲစတာများတယ်။ဒီနေ့သူကဘာလုပ်လဲ။နွေရာသီရောက်တဲ့ချိန်နန်းတော်ကနေပြီးတော့အေယောရမြစ်စိတ်အေယောရမြစ်စိတ်တိတဲတန်းကြီးထိုးတယ်အလုံးကားတာ။မြစ်စိတ်မှာယာယီတဲနန်းထိုးပြီးတော့နွေရာသီဆန်နန်းလောက်တယ်ပေါ့ဗျာ။အဲ့မှာမိဖုရားနေအေယောရမြစ်ထက်မှာရေကစားလေးရှိတယ်လို့ဆိုပါ။နေ့ကျတော့ မင်းကြီးကဒီမောင်မောင်ငယ်တူကအတွင်းချိန်မှာထားပြီးတော့ဘာလို့လဲရေပက်တော့မိဖုရားဆုံးလို့မပတ်ကြနဲ့သူကပါဇက်ကပြောပြီးသူကိုယ်တိုင်ပက်တာအဲကျန်တဲ့မိဖုရားကဝိုင်းပက်ကြပါဒီကုလုံးရွှဲနေနေငဲတော့ပါပြီဟိုကတောင်းမှန်တော့လည်းမရဘူးဒီကမင်းကြီးဟဲ့တော်ကြပါတော့တော်ကြပါတော့သူကိုယ်တိုင်လက်ပိုက်လိုက်ပြီးပက်တယ်ပေါ့ဗျာနောက်ပဲနောက်ပဲဆုံးတော့ဒီမိဖုရားမတတ်နဲ့ချုံဝဲချောင်းကိုချောင်းမဝင်များလဲသူတို့ ဒေါသမျက်စောင်းနဲ့ကြည်ပေါ့ဒေါသတွေကတစ်ဆက်တစ်ဆက်ဆက်တော့ထွက်တော့အဲ့လိုနဲ့မကြမ်းမီရက်ပိုင်းတွင်းကြောင့်ဘာပြတ်သွားလဲဆိုဒီမင်းကြီးကစားတဲ့တောက်တဲ့နေရာမှာအစားတောက်သိကျူးတာနော်ဟင်းကဒီနေ့မှဒီသရုပ်ရံပေးကြောင့်ပေါ့ဒီဘက်ကိုပသိမ်ဘက်ကိုပြီးတော့ပသိမ်ဘက်ကိုထွက်ပြေးတိုင်းမှာဟင်းကပေါင်300လားစားရလို့ဝမ်းနေတယ်ဖြစ်ပုံအဲ့ သူကတနေ့စားဖို့တော့ပွဲတော်တည်ဖို့အတွက်ဟင်းွက်တွေကိုကြည်နေတာအဲ့လိုကြည်ကြီးနေတကဒီအိမ်တော်ဆောင်ရောက်ကခွေးတကောင်ကခွေးခြေတင်ခြေဆက်တန်ကြတော့အဲ့မှာသူကနမိတ်မကောင်းလို့ယူဆပြီးတော့ဒီတဲ့အသားတုံးတတုံးကိုအောက်ကိုပြစ်ချလိုက်တာပဲအောက်ကိုပြစ်ချလိုက်တော့ခွေးကဝမ်းသာရစားလိုက်တာအဲ့မှာခွေးကဝမ်းသာရဆိုင်ဒီခွေးရုပ်တရက်လဲကြပြီးပြေးသွားတာ အဲဒီမှာဒေါသထွက်ပြီးတော့တန်လျက်ကံပြီးတော့စစ်ဆေးတော့တော့စစ်ဆေးတဲ့အခါကျတော့အစိတ်ကသူသူဖြစ်နေလေဆိုတော့စောစောကသူကနေပြီးတော့စခဲ့တယ်မိဖုရားဆော့လုံးဖြစ်နေအဲမင်းကြီးအဲကလည်းစစ်ဆေးတော့ဟဲမိုက်မဘာဖြစ်လို့ဒီလိုလဲကသရုပ်တင်ဆောင်တဲ့အဲ့မှာဟောမိဖုရားဆော့လုံးကလည်းထိတ်လိုက်နေနည်းနည်းမှထိတ်လိုက်နေမရှိဘူးဒေါသလည်းကြီးနေတော့ ဟဲ့ပမုတိမြေဒါကတော့ဘုန်းကြီးဇာသတင်ညာမှကြည့်ရလဲဒီတိုင်းသုံးခဲ့တယ်နော်နင်ငါ့ကိုတဲ့မြေမြက်ထက်လူပုံလယ်မှာရှက်ခွဲခဲ့တာမေ့နေပြီလားတဲ့အဲ့လိုမျိုးဗီဇာပါပြောလိုက်တာဟုတ်ဒီမင်းညံမယ်တော်ကသူကမေတ္တာရွာသူပမုတိမရဲ့သမီးဖြစ်နော်အဲ့လိုငယ်ကျုံးငယ်နာပြောလိုက်တော့ဘို့စိတ်ဆိုးတော့သင်ပေးတဲ့အကြောက်သင်ပေးတဲ့အပြစ်ကိုငါမကြောက်လို့ဒီလိုကြံစီတာတဲ့ အဲ့မှာမင်းကလည်းဒေါသခက်နေထွက်နေတော့ပေးကျင်တဲ့ပေးပေးပေးစမ်းဆိုပြီးတော့အဲ့လိုလောက်လိုက်တာအဲ့ကမင်းကလည်းဒေါသကြည့်တော့ဒီမိမိမျိုးဆုံးလုံးကတန်ကြဆင်တင်ပြီးတော့ဖိုးခြင်းဆိုတတ်စေဆိုတဲ့အမိန့်ချလာတယ်အဲ့တော့နောက်ဆုံးတော့မိဖုရားဆုံးလုံးလည်းသူတေပြီးကဘယ်လိုမှပြေးမလို့ဘူးဆိုတော့ဘာလုပ်လဲဆိုတော့ ဖះမှာပန်းရကဒီနဲ့ဒီပိုင်းလေးပါဘုန်းကြီးပြောချင်တာဇာလန်ကအဓိကမဟုတ်သူ့ရဲ့နောက်ပိုင်းနောက်ဆုံးပိုင်းလေးပြောချင်ပန်းရချမ်းတွေကလူတယ်တရဂုံဆောက်တည်တယ်သီလယူတယ်ဖះကုံတရားကုံတောင်းအာမပြတ်စင်ញနှလုံးသွေးပြီးသေမင်းကိုရင်ဆိုင်မယ်ဒီလိုဆောက်ဖြတ်လိုက်တော့ဖိုးစင်ကြဟိုတန်ကြဆင်ဆိုတော့သူကဒီလိုနှစ်ထပ်ပေါ့ဗျအပေါ်မှာအောက်ကတထပ်နဲ့မိသွေးတွေနဲ့ဒီလိုတွေရင်မှာဖားဖို့ရင်လည်းအဲ့လိုဆင်ရတာအဲ့တော့ဒီ မိရရပါသူကမစိုးလဲဆိုတော့လမ်းဒီတန်ရဆင်ဆောက်တဲ့လူသားသမားတွေကို ဖြည်းဖြည်းမှဆောက်ဖို့ရွှေငွေတွေလက်ဆောင်ထိုးပြီးတော့တပတ်လောက်ချိန်ဆွဲတာအဲ့မှာသူပွားချဲပွားတဲ့အချိန်ပိုရတာပေါ့ဗျာတမာရီရတယ်လို့ပြောမယ်အဲ့ဒီမှာဟိုကတန်ရဆင်ဆောက်ပြီးတဲ့ချိန်မှာ နော်ပေါ်မှာတံပြားကြီးအောက်မှာဖားဖို့ကြီးနဲ့ရှုရှဲရှုရှဲနေလို့ပြီးသွေးတွေနဲ့ပေါ့လေအပေါ်တံပြားကြီးညီရဲအောင်လှုပ်တဲ့ချိန်မှာမှဒီမိပြားကိုလည်းပြန်ကြိုးတုပ်မျက်နှာမျက်မှောင်မှာစီပြီးတော့အကောင်မောင်းတာနဲ့သူကသမန်တယောက်ကလည်းတစ်ဖက်တစ်ချက်စီကံခုနတံပြားကြီးပေါ်ချီနှောင်းပြီးနော်လက်ကလေးတော့နောက်ပြန်ကြိုးတုပ်တာတုပ်ပြီးတော့မိပြားဆုံးလုံးလက်နှစ်ဖက်မပြီးတော့ခုနအကောင်မောင်းတာနဲ့လူကသမန်တယောက်ကတံပြားကြီးပေါ်တင်ပြီးပြစ်ချလိုက်တာနော် သူတို့မိနာကတဲ့လျော်ပူတာဒါပေမဲ့ဘယ်လိုဖြစ်သွားလဲဆိုဒီမိဖုရားဆုံးလုံကသူကသူတရားမှန်မှန်သိတော့အချိန်ကနေစပြီးဖုရားကုံတော်တွေကိုမပြတ်ပွားတယ်အဲ့ဒါလေးအာဟောဖို့ကောင်းတာနော်ခုနှစ်ပတ်လုံးပွားတာပွားတော့သူကလည်းဒီတရားမှန်မှန်လည်းသိနေတဲ့ခါကျတော့ဒါပဲမလွတ်တမ်းပွားတော့ပြစ်ချလိုက်တဲ့တွေ့ရင်လည်းဘာဖြစ်လဲဆိုမယုံနိုင်စရာခုနကညီရဲတောက်နေတဲ့ မီးရဲတောင်တဲ့တံများရရုပ်ရုပ်ရအေးချသွားတာငြိမ့်သွားတာပေါ့အဲ့ဒီဘဝတွေငြိမ့်တော့အောက်ကမီးသွေးတွေပါမီးတော့တွေငြိမ့်ကုန်တာဟာအဲ့ဒီမှာသူတို့အတင်းဖို့ကြပြူကြဘလုံးမလုံးမြောင်အဲ့တော့မိဖုရားဆွဲချဆွဲချတကမီးမွေးကြပြန်တယ်မီးမွေးရဲရဲတောက်လာပြန်တယ်မီးတွေဖို့တွေတားဆွဲကြတံများလည်းရဲတောက်လာပြီအောက်ကမီးသွေးတွေလည်းရဲတောက်တယ်တခါထက်တင်ပြန်တယ် ဒါထပ်ပြင်ပြန်တော့ခုနလိုပဲမိတဲ့ငြိမ့်ကြသွားပြန်။ဥမာတော့သေမယ်လို့ဆုံးဖြတ်တာတော့ဒါပဲမလွတ်အောင်ဘုရားကုံတော်တွေပွားတာ။ဆက်တိုက်ပွားတာပဲ။အဲ့ဒါလေးဘုန်းကြီးကဒီအကြောက်တရားဖြစ်လာရင်ပေကံနိကာလအကြရင်တခြားတွေဖြစ်လာရင်မနိုင်ခဲ့ရင်ဒါလေးကိုပြောချင်တာဘုန်းကြီးပြောချင်တာဘုန်းကြီးတို့ဒါသူအတူယူပြီးလုပ်လို့ရ။တရားမယ်လို့ဒုံလို့ဆုံးဖြတ်ချက်ချလိုက်ပြီးလို့ရှိရင်တော့မလွတ်တောင်မလွတ်အောင်တော့ပွားပြီ။တရားမယ်မှန်သိပါရင် ဒါကိုကြောက်စရာမလိုဘူးလူတီဗီကတော့ဘုန်းကြီးလည်းကြုံမယ်အကုန်လုံးကြုံကြအောင်ပေါ့ဘယ်နေ့ပဲရဲဆိုတော့ဘုန်းကြီးတို့မသိတာအဲ့ဒါလေးပြောချင်တော့အဲ့တော့ဒုတိယအကြိမ်တင်မြန်တော့လေဒီတန်များရရုပ်ငြိမ့်သွားပြန်တော့ဥက္ကမီးလည်းငြိမ့်သွားအဲ့မှာလူသားသမားတွေဒုက္ခရောက်တော့အရှင်မခွန်းလို့တော်မူပါကျွန်တော်မျိုးတို့ဒီဝတရားရှိလို့လောက်ရပါဆိုတကမိဖုရားကိုဆွဲကြပြီတကမွေးမီးတွေမွေးကြပြန်တယ်မီးကိုရဲအောင်လောက်ကြပြန်တယ် ခါထပ်တင်တယ်သုံးရင်မြောက်သုံးရင်မြောက်ထပ်တင်တော့လေမိဖုရားကတန်ကြောပြန်တယ်ခဏမင်းငိမ့်သွားတယ်အဲ့မှာမိဖုရားကြီးကဘာဆင်ញလဲငါဒီကံကြမ္မာတွေကလွတ်မြောက်မရှိပါဒီခန္ဓာကချက်ချင်းပြအတိပြအတိဖြစ်ပါစေလို့ဒိဋ္ဌံလိုက်တာအဲ့လိုစိတ်ရှစိတ်က short ချနေပြန်တယ်ဟိုနတန်ရသူရဲ့ မီးများလည်းရဲလာပြီးသူခန္ဓာကိုရုပ်ရည်လောင်ကျွမ်းပြအတိဖြစ်သွားတယ်အဲ့ဒါကဘုန်းကြီးတို့ဘာဥမှပြိလဲဆိုဘုန်းကြီးတို့သေရမှာတော့သေရမှာပေါ့နော်သေဘေးတွေကျုံလာရင်ဒီတရားတစ်ခုခုလက်ကင်ထားရင်တော့ပိုကောင်းတာပေါ့နော်ဒီတိုင်းကြောက်မနေနဲ့စိုးရိမ်မနေနဲ့ဒီအကြောင်းစုံကိုမင်းကြီးကြားသိရတဲ့အခါမှာယူကျုံမရနောက်နောက်ကြီးသွားဖြစ်ရတယ်လို့ဆိုပါတယ် ကေအောင်ကရမိတာမိတကုတ္တပြင်လာမိပြဆောလို့ငါ့ကိုကဲပါကဲပါနိလူတပြစ်တောက်တော့ဖြစ်ရတယ်ပြောတယ်ဒီဒီမင်းကနောင်ခါကြပါလေဆိုတော့ငါကသေးစီလို့ဆိုတော့လေ10ရက်15ရက်အချိန်ဆွဲပြီးမှစစ်စစ်မင်းကြီးမှသေဓမ္မသေပါစေတဲ့သူရဲ့ဥကြီးတော်သိမ့်ပစီအာမေ့ကြပါလေဒီချိန်မှာတော့အချိန်ကနှောင်းသွားပြီပေါ့ဗျာအဲတော့ဒီမှာဘုန်းကြီးတို့သင်္ကန်းစာယူရတာအကြည်စားတန်ရံဖြစ်ဆိုတာမျိုးပေါ့နော် ဒီမင်းဟာစဉ္ရင်နိုင်စွာအသိဉာဏ်ခေါင်းပါတဲ့တွေ့တိုင်းပြည်လေခြောက်ချတဲ့အစာရေစာရှားပါတိုင်းပြည်ပြည့်စည်တယ်ပေါ့နော်နောက်ဆုံးဘုန်းကြီးကို မကြောက်တခဏဟောရှိပါသူသားငယ်ရပဲသူ့ကို စားတဲ့စိတ်ခတ်တလို့သိရတော့ပေါ့ဒီမှာဘုန်းကြီးတို့ပြောချင်တာကဘာလဲဆိုတော့တချို့ကခလေးလေးတွေဟာဝန္ဒနာကိုမတားနဲ့မတားနဲ့ခလေးလေးတွေသူဝန္ဒနာပါတာလှုပ်ပဲစေပြောပဲစေ ဝါသနာကဘုန်းကြီးတို့ကောင်းတာရှိတယ်ဗျမကောင်းတာရှိတယ်မကောင်းတာဆိုရင်တော့ဒီကလေးလေးတွေမလွတ်အောင်တားမှာပဲဒီလူငယ်တွေမလွတ်အောင်တားမှာမကောင်းတာရှိဆဲနေမယ်ဆိုးနေမယ်ဒါမျိုးတွေပေါ့ဗျာခုဘုန်းကြီးတို့နိုင်ငံမှာဒီပြဿနာတက်တယ်ထိတ်ကလေးယူမေကိုနဲ့ယူဆောင်တူဆဲကြဆိုကြဟာတော်တော်လေးဆိုးပါတယ်လူကြီးလူကောင်းမဆန်ဘူးပေါ့ဗျာဒါတွေမကောင်းဘူးဗျာအဲဒါမကောင်းတဲ့ဇယိဝါဒနာပါလာတာတွေအဲတော့မကောင်းတာ ကောင်းတဲ့ဘက်မှာဆိုရင်တော့ကောင်းပါတယ်ဒါကောင်းတဲ့ဘက်မှာဝါသနာပိုင်းဒါကတော့ဒီခွန်းလို့တင်တော့ပေါ့တွန်းအားပေးတင်တော့ပေါ့မကောင်းတဲ့ဘက်မှာဝါသနာပိုင်းတော့ဘုန်းကြီးတို့တားရမှာပဲပြုပြင်ရမှာပဲကိုယ်လည်းမကောင်းတဲ့ဝါသနာဖြစ်လာရင်တော့ပြင်ရမှာပဲမပြင်တော့ဘာဖြစ်လာလဲဒါကြီးအလိုက်ကန်းဆိုးမစည်းဖြစ်လာတယ်ခုနကပြောင်းနေနောက်တယ်ပြောင်းနေနောက်တယ်အစတန်တယ်စတန်တယ်ခုနမြေပြားမခံနိုင်တော့ဒါမျိုးတွေဖြစ်လာတော့ဗျာ အဲ့ဒါမျိုးတွေလည်းတတိထားဖို့လိုတော့ဘောနော်။နောက်ဟိုတနေ့ကဘုန်းကြီးပြောခဲ့ပါတယ်လူသားတွေအများဆုံးပြောကြတာပါဇက်ဆိုတာစားဖို့နဲ့ပြောဖို့ဒီလိုလည်းပြောတာရှိတော့စားစရာစားဖို့နဲ့ပြောပါလေပြောစရာပြောဖို့ပြောစရာရှိ ပြောရမှာပဲဒီလိုပြောကြတယ်ဒါလည်းမှန်တယ်ဒါပေမဲ့လို့ပါဇက်စားဖို့စားစရာစားလို့တော့မဖြစ်ဘူးဗျစားစရာစားလို့တော့ဘုန်းကြီးတက်ရည်ရလာတဲ့ချိန်မှာမတည့်တာစားပြီးတော့ယောဂဖြစ်မှာပဲ ဒါကိုတတိထားမယ်ကိုနဲ့တင့်မှစားမယ်ကိုနဲ့တော်မှစားမယ်ဒီလိုတော့စဉ်းစားအောင်နောက်တစ်ခုကတော့ဟိုပါဇက်ပြောခြင်းအပြောမယ်ဆိုဒါလည်းမသိတာတွေပြောမယ်မဟုတ်တာတွေပြောမယ်ရိုင်းဆိုင်တာတွေကြမ်းတမ်းနိုင်ပြောမယ်အကျိုးမရှိတာတွေပြောမယ်ဆိုရင်တော့ဒုက္ခဖြစ်မှာပဲပြဿနာတက်မှာပဲဒါသတိထားမှာပဲဘုန်းကြီးဖြစ်လူဖြစ်ဖြစ်နော်အဲတော့ပြောတဲ့မှာပြောရမယ်ပြောမိလေကိုပြောတဲ့စကားကိုတောင်းယူနေရမှာပေါ့ဒါလေးပြောချင်တာပေါ့နော် အထူးသဖြင့်ဘုန်းကြီးတို့ခေါင်းဆောင်တို့လူကြီးတို့မိဘတို့ဘုန်းကြီးလည်းဘာသာရေးခေါင်းဆောင်ဖြစ်နေပါတယ်ဒကာကြီးတို့ဓမ္မကြီးလည်းမိဘတွေဖြစ်နေပါတယ်တချို့ခေါင်းဆောင်တွေဖြစ်ပါနော်အဲချစ်ဆုံးတဲ့လူရှိသူရှိမှာ နောက်ပြောင်တာတို့ကြီးစဲတာတို့ခုနမင်းပေးသွားတဲ့ဥပမာဟုတ်နော်သူတို့ကဒါကိုဘုန်းကြီးတို့သင်္ကန်းစာပေးသွားခုနကတော့ဒီတရားမင်းကဒါဥပမာပေးသွားသူတို့နောက်ပြောင်ကြီးစဲမှုကြောင့်နောက်ဆက်တွဲပြဿနာတွေအများကြီးပြတ်သွားတယ် ဒါမျိုးဘုန်းကြီးကလူကြီးဖြစ်လာရင်ခေါင်းဆောင်ဖြစ်လာရင်မိဘဖြစ်လာရင်ဒီပိဿလေတို့ပြောတာတို့ဆိုတာတို့စတာတို့မလုပ်ရဘူးပေါ့ဗျာအဲ့လိုလုပ်တာနဲ့ဗာပြတယ်အရှက်ခွဲတာနဲ့အတူတူပဲနော်အဲကြောင့်မို့အကြည်သာတန်တော်ဗာပြလဲရံမီးနဲ့ပဲစသိမ်းရတယ်နောက်ခုနကသူကမျိုးရိုးနှိတ်ချပြောတာတွေရှိတယ်နော်ဒီဒီမင်းက သူ့မိကပန်းဖို့တယ်ဆိုတော့ဟိုဒီဘုန်းကြီးတို့ဘဘုတ်တွေရှိတော့အဲ့ဒီဟာရဲ့လူပုံလယ်မှာသူကအဆက်ခွဲတော့နော်ယွန်းတယ်တွေပန်းဖို့ယွန်းတယ်တွေအသက်မဝမ်းကြောင်းပြတာမျိုးပန်းဖို့ဒါမျိုးခေါ်တယ်အဲ့ဒီမှာဘုန်းကြီးတို့စာပေမှာပေါ့နေဘုန်းကြီးတွေဘုန်းကြီးတွေပေါ့နော်ဒါနဲ့ပတ်သက်ပြီးရှိတယ်စာပေမှာဆဲရေးချင်းဆဲချင်းဆယ်မျိုးဆိုတာတွေဘုန်းကြီးတို့မှတ်ထားမယ်နော်များသောဖြင့်လူတွေကကြမ်းကြမ်းထမ်းထမ်းရိုင်းရိုင်းဆဲပြောမှဆဲတယ်လို့ထင်တာဟုတ် အဲ့ဒီမှာတစ်ဖက်သားနှိမ်ချပြောင်းနေတာဆဲတာနဲ့တူတူပဲဒါလေးမှတ်ထားရနော်မျိုးရိုးနှိမ်ချပြောင်းနေဒါလေးလည်းမျိုးရိုးနှိမ်ချတယ်တစ်ဖက်သားထင်မြင်ပြသေးတော့ပြောဆိုမှုအဲ့ဒါတွေကလည်းဆဲတာပါဘုန်းကြီးတို့ဘုရားရဲ့ဝိနည်းစည်းကမ်းထဲမှာရဟန်းတွေကဆဲခြင်းဆဲမျိုးနဲ့ဆဲမယ်ဆိုရင်အဲ့ဒီရာပါစိတ်အာဘတဲ့နဲ့လူဆိုရင်လည်းအပြစ်ဖြစ်နိုင်တော့ဗျာ အဲ့ဒါလေးမှတ်ထားမယ်နော်ဘုန်းကြီးတို့ဒီမှာတော့ no ပေးမထားဘူးဘုန်းကြီးဟိုအသက်ကလေးရဲ့ရှည်စီလို့ဆိုတော့စောက်ထဲမှာပါပါတယ်ဘုန်းကြီးအဲ့ဒီအတိုင်းကြည့်ရှောပေါ့နံပါတ်1ကဇာတိဇာတိမျိုးရိုးပေါ့နော် အာမင်းကဆင်းရဲသားမျိုးလာတာလဲသမားမျိုးရိုးလာတာအစာရဆင်းရဲနဲ့နိုင်ငံလာတဲ့အတွက်ဟာတကမြန်မာလူမျိုးတွေပါတကဘာလူမျိုးတွေပါဒီလိုနှိမ်ချပြောတာမျိုးပေါ့ဆင်းရဲတဲ့လဲသမားလာတဲ့ယာသမားလာတဲ့ လကဒေါသတွေဒီလိုနှိတ်ချပြောတာမျိုးပေါ့ဒါဆဲခြင်းတစ်မျိုးပဲနောက်တစ်ခုကနာမည်ကိုဓာတ်ရိုက်နှိတ်ချပြီးပြောဆိုတော့ကိုယ့်ရဲ့အသက်ဂုံသိကြီးမှရင်တော့အရှိတိုင်းနောက်တိုင်းတော့ကြွာချတာပေါ့နော်နောက်တန်းကတော့ဒီတချို့လည်း Mr. Mrs. ဒါထည့်ခေါ်တာရှိပါတယ်ဒီလိုကြီးတဲ့ပုံစံတွေပေါ့သူဂုံလူတရားသူထည့်ခေါ် နောက်ရှစ်တိုင်းမှာကိုယ်တဲ့ကြီးတဲ့ပုံကိုဖြည့်ပြီးတော့ဥတို့ဒေါ်တို့မောင်းတို့ဒါလေးတွေထည့်မခေါ်တော့ဘူးဗျာဒါကအမည်နာမဓာတ်ရိုက်နှိမ်ချခေါ်ပြောဆိုတဲ့သဘောဒါလည်းဆဲတာပဲဒါလေးမှတ်ထားမယ်နောက်တစ်ခုကဂုတ္တအနွယ်ပေါ့နော် မျိုးရိုးအနွယ်နော်အာသူတို့မျိုးကတရောင်းသားမျိုးနွယ်သူနော်သူဘာယာသာမျိုးနွယ်ဒါမျိုးတွေပေါ့အဲ့လိုမျိုးမျိုးရိုးကိုနှိမ်ချပြီးတော့ဆဲတာနောက်တစ်ခုကကမ္မ အောက်တန်းသားအလုပ်တွေကိုလုပ်ရတာပြောတာနှိတ်ချပြောနော်သူကဟာတောင်းရစားတောင်းနေတဲ့အချိန်ကတောင်းသားနော်ငါဖန်းငါးရည်နဲ့ငစိမ့်သည်အစာရလို့ပေါ့တငါသည်ကြဝက်ဒီသားငါးတွေတတ်ပြီးတော့မွေးမြော်တယ်တာတတာတတမအစာရလို့ပေါ့ဒီလိုနှိမ်ချခေါ်တာမျိုးတော့မကောင်းဘူးပေါ့ဗျာအဲ့ဒါဆိုရင်တော့ဖြစ်ဖြစ်တော့နောက်တစ်ခုကသိပ္ပ ချို့ကြတော့ပညာရေးအားနေတဲ့ခါကျအလုပ်ကိုကြမ်းကြမ်းထန်းထန်းလုပ်ပြီးတော့အတမိုးကကြောင်ပြေပါတော့အဲတော့တမွန်ကြောင်ဟုတ်လားတန်ရှင်းလုပ်တော့မှမျက်ရည်သမားပိုက်ပြင်သမားအစာကြီးတော့ပယံသမားလက်သမားအစာကြီးတဲ့အောက်တန်းသာအနေနဲ့နှိတ်ချပြောဆိုမှုပါလေဆယ်ခြင်းမျိုးဝင်ဘုရားမိတ်ပါနောက်တစ်ခုအာဘာဒလူကြားထဲမှာမသိတော့တဲ့ယောဂမျိုးတွေနှိတ်ချောက်ပါအာသူ့မှာနာယောဂရှိတယ် သူ့မှာခွေးယူပြန်ယောဂရှိတယ်သူ့မှာဝယ်ယူပြန်ယောဂရှိတယ်ခုခေတ်ဆိုရင်တော့သူ့မှာပေါ့လေခုလိုယောဂဆိုရင်ရှိတယ်အဲ့တော့မကတ်ချင်တော့ပေါ့ဗျာအဲ့လိုနှိမ်ချတာသူ့ကိုကျင်ထွက်တော့ရှောင်ထွက်တော့လောက်တာဒါမျိုးတွေလည်းမပြောရတာလည်းဆယ်ခြင်းတစ်မျိုးပဲနောက်တစ်ခုကလိန်ကသူ့မှာချွေယွင်းနေတဲ့အင်္ဂါကိုကြည့်ပြီးတော့ဗောနော်ဒါကိုနှိမ်ချတာပဲမျက်စိကိုယ်နေတဲ့ပုဂ္ဂိုလ်အကံမအကံဒါမျိုးပေါ့ ဆွေးနေငဆွေးပေါ့ပါရွက်နေငရွက်ဒါမျိုးတွေစကားထင်နေအထက်ဒါမျိုးတွေခါကုန်းနေငကုန်းပေါ့အရပုနေတဲ့ပုဂ္ဂိုလ်ကြငပုဂျပုဒါမျိုးတွေခေါ်တာမျိုးနော်ခြေတော့ခွင်နေသူငခွင်တစ်ဖက်သားပေါ်မှာမေတ္တာစေနာမရှိဘဲနဲ့နော်ထင်မြင်သိပြီးအောက်တန်းစားအနေနဲ့ခေါ်တာပဲဒါမျိုးတွေလည်းဆဲတာပဲနောက်ကိလေသာနော်အဖြစ်များတဲ့ သူ့စိတ်ထဲသူ့မှာအဖြစ်များတဲ့ကိလေသာစိတ်တွေကိုကြောင်းပြီးပြီးခေါ်တာပဲနော်ဘုန်းကြီးတို့နိုင်ငံမှာဟောပစ္စည်းတွေပြောပေးဖို့ကောင်းဖို့လူဖို့တန်းတွေတွန့်တွေတယ်လို့ပါခေါ်တယ်ဥက္ကစီလို့ခေါ်တာမျိုးပေါ့နော်အဲမျိုးတွေမခေါ်အောင်မတရားလိုချင်တဲ့ဒီကဒီဘုန်းကြီးကိုဥလောဘဥရောဟိုလားဒေါ်လောဘစိတ်တို့နေဥဒေါသဒါမျိုးတွေပေါ့ဒါမျိုးတွေကုသိုလ်မှအာကုသိုလ်မှမသိတဲ့ပုဂ္ဂိုလ်ဆိုရင်တော့ဟုတ်လား ဒေါ်မောဟဥမောဟဒါမျိုးတွေအမြင့်တက်ခေါ်ကိုနဲ့ယူဆမတူတဲ့ပုဂ္ဂိုလ်ကမိစ္ဆာဒိဋ္ဌိဒါမျိုးတွေပြောရင်လည်းဒါအပြစ်ရှိပါနောက်တစ်ခုကအပတ်ပေါ့နော်ဘုန်းကြီးတွေကြောင့်ဘုန်းကြီးတွေပေါ့ဗျာချင်းချင်းကမင်းကဗာဇိကကြားနေဗာဇိကကြားတယ်ရဟန်းမဟုတ်တော့လို့ပြောတာအဲ့ဒါမျိုးတွေမပြောမင်းတန်ခါဒိဋ္ဌိအဘတ်တင်နေဟုတ်လားအဘတ်ထဲထဲမှာအဘတ်တွေထဲမှာကုစားလို့ရပါတယ်ရတဲ့အဘတ်တွေမှာအပြစ်ကြီးဆုံးပြည့်နဲ့ဆွဆွဲတာ လူချင်းချင်းကအမေတတ်တကောင်အဖေတတ်တကောင်ယန္နာတတ်တကောင်အဲ့လိုအပြစ်ကြီးကြီးနဲ့ဆွဆွဲတာပြောဆိုတာဒါလည်းပဲဆဲရတာပဲဒါလေးတတိထားဘူးနောက်ဆုံးတစ်ချက်ကတော့အများသူကသိတဲ့အတိုင်းပေါ့ကျန်တဲ့ဌာနရေဆဲရတာပြောတာဆိုတာရေးတာအခုဘုန်းကြီးတို့လူမျိုးတွေဘယ်နဲ့ဖြစ်နေကြမှမသိဘူးเนาะဘေးဆိုးတွေပါတွေဘုန်းကြီးကြတော့မဖတ်ချင်တော့ဖတ်ကောမဖတ်တော့မကြရင်ဆဲတာဟုတ်ရ အင်းလိုဆရာဘာမှတော်တော်ကိုဘုန်းကြီးတို့တွေကကြည့်လို့မကောင်းပြန်သူများလူမျိုးတွေလည်းဝေဖန်လာကုန်ပြီဒါလေးဘုန်းကြီးတို့သတိထားဖို့လိုပါတယ်မကြိုက်ရင်မကြည့်နဲ့ပေါ့ဗျာဒါနားမထောင်နဲ့ပေါ့ဗျာဘလို့ဆဲနေမှာလဲအကုသို့ဖြစ်အောင်ဒါကိုပြောချင်တော့နော်သူတို့သူများလောက်တာမလောက်တာတော့ဘုန်းကြီးတို့မတတ်နိုင်ဘုန်းကြီးတို့ခုဓမ္မသင်္ဍာမှာလာတဲ့ပုံကုန်လေးဘုန်းကြီးအဲ့ဒါပြောချင်ပါနော်ခုနကစัจကြောင်းကပြောချင်လို့ပြောတာမဟုတ်ဒါလေးပြောချင်လို့ဘုန်းကြီးဒီတန်းချီပြောတာ ဒါလေးမှတ်တာနော်အဲ့ဒီမှာဘုန်းကြီးတို့ဆဲခြင်းဆံမျိုးကိုအဲ့မှာဘုန်းကြီးစာအုပ်အိုက်ပေါင်းနဲ့တင်ထားပါတယ်အဲ့ဒီမှာကြည်လိုက်ပါအဲ့ဒီမှာကြည်လိုက်ပို့ပြီးတော့မှတ်မိမယ်ကိုယ့်အကိုနှုတ်ထုတ်ခြင်းထုတ်တာခလေးတွေဆုံးမခြင်းနဲ့ဆုံးမလို့လွယ်အဲ့ဒီမှာတက်ကလေးရဲ့ရှေ့စီရစာမျက်နှာ53မှာဘုန်းကြီးကုကိုကြီးရှင်တို့ဝက်ဆိုက်မှာတင်တာဆောင်းမှာပါပါတယ်နောက်တစ်ခုဘုန်းကြီးတို့ဒီမှာခေါင်းစည်းပေးထားတာကအစိုးရဆရာတော်ကြီးနဲ့ တပည့်မောင်စင်မစိုးရင်ဗြဟ္မမစိုးရင်ဆရာတော်ကြီးကိုပြောပါတယ်ဘုန်းကြီးတို့မိတယ်ရှိုံပါပဲဘုန်းကြီးတို့မတွေ့ဘူးပါဘုန်းကြီးတို့မန္တလေးရောက်တဲ့ချိန်ကျပြန်တော်မူသွားပြီကိုရင်ဘွားတို့ကတော့မန္တလေးရေဦးမှာရှိတော့ကတော့ရှိတယ်မတွေ့ဘူးပါဒီဆရာတော်ကြီးဟာအသက်ရှိပါတယ်သထတန်ခဏတင်တော့ဘုန်းကြီးတို့1316ကနေ18ခုနှစ် အတွင်းသာနာ2500ထိမ့်မှအနေနဲ့သံဃာနာတင်ပါတယ်ပထမဆုံးဥက္ကဋ္ဌဆရာတော်ညောင်ရမ်းဆရာတော်ပါနှစ်နှစ်တင်တော့ညောင်ရမ်းဆရာတော်ရပြန်တော်မူပါတယ်မစိုးရင်ဆရာတော်ရွေးပါတယ်ဒီเจ้าရာတွေလည်းဘုန်းကြီးတို့ပြောလို့ရပါတယ်ပြောတော့အဲ့ဒါပြောချင်တာမဟုတ်ဘူးကျန်တဲ့เจ้าရာပြောမလို့အမေရတော့မာစီဆရာတော်အဖေရတော့မင်းကုန်းတီးပြီးကဆရာတော်မာစီဆရာတော်ကြီးကအချိန်ငယ်သေးတယ်ရိတ်တာ ဘုံကြီးဆိုတော့ကျိုးစာတော်တွေကမကြိုက်ဘူးမကြိုက်တော့သူ့ဖြုတ်ပြီးတော့မေးတဲ့ပုံကိုနောက်တစ်ပါးတင်ပါတယ်အစင်မပြေဖြစ်တော့မာရီဆရာတော်ပဲပြန်ပြီးတော့ထားပါတယ်မင်းကုန်တီဗီကဆရာတော်ကတော့တီဗီကဒါပိကသုံးပုံဆောင်တာသူတို့ဘာပဲရှိတာဆိုသူတို့တော့ကံကွယ်လူကံကွယ်မပုံကုန်မရှိပါဘူးအဲ့ဒီမစိုးရင်ဆရာတော်ကြီးအကြောင်းနဲ့သူတပည့်လေးအကြောင်းပေါ့နော်ဘုန်းကြီးတို့မစိုးရင်တိုက်မှာ ဝါစုပွဲတို့ကထိန်ပွဲတို့လုပ်ပြီးဆိုရင်အစိုးရဆရာတို့ရတပည့်မရိယာဘက်မှာနေတယ်မောင်စင်ဆိုတဲ့တပည့်လေးတယောက်ရောက်လာပြီးတော့သူကပစ္စည်းရလည်းမရှိကြအောင်ဆင်းရဲတာဟောဒီနေ့လို့ဒီနေ့စားဆိုသူတတ်နိုင်တာလေးတွေပေါ့လေကျောင်းထဲမှာတန်ခါတွေချက်ပြုတ်ဆုံးဖို့တဲ့ထင်းတွေခွဲပြီးတယ်ရေခတ်ပြီးတယ်ပကန်းတွေဆေးပြီးတယ်ကျောင်းဝေယဥစ္စာတွေလောက်တယ်ပေါ့ဗျာ အဲတော့မောင်စင်လေးကဒီလိုဆင်းရဲပြီးဝေယဥစ္စာတွေလောက်တာမြင်တော့ဇိဆရာကြီးကတနာတယ်တနာပြီးတော့မောင်စင်ရဲ့မင်းဖះကုံတော်တွေကိုပွားစမ်းပါပရိစိတ်စမ်းပါနော်အကုန်လုံးမပွားနိုင်တော့တခုခုကိုဂုံတော့တခုအမြဲတမ်းပွားစမ်းပါဒီလိုမိတ်ပါမောင်စရာလည်းမှပါဗျာဆရာတော်ကြီးမိတ်ကြတဲ့တည်းဒီရောပွားပါမယ်ပရိစိတ်ပါမယ်ပေါ့လေလျှောက်တာ အဲဆရာတော်ကြီးကဒီဂုံတော်တွေပွားဖို့ပရိစိတ်မယ်ဆိုလို့ပရိစိတ်ဖို့ဒါတွေကိုတေချာသင်ပေးလိုက်တယ်လို့ဆိုပါတယ်။ဘောင်ဆရာသူ့နေမရိယာပဲပြန်ရောက်တဲ့အခါဂုံတော်တွေကိုမပြတ်ပွားတယ်။ထိုင်ပြီးလည်းပွားတယ်အလုံးလုံးနဲ့ပွားတယ်။နော်ဒီလိုနဲ့နောက်နှစ်ကထိန်ပွဲရောက်လာတဲ့အခါမစိုးရင်ကြောင်ရောက်လာပြန်။ရောက်လာတော့ဘောင်ဆရာခါရင်လုံးနေချာတိုင်းပေါ့လေထင်ခွဲရေခပကံစိတ်ဝေဥစ္စာအကုန်လုံးတယ် အဲတော့မောင်မောင်စင်ဒါမျိုးလုံနေပြီတော့မသိဆရာတော်ရမြင်တော့ခုံပြီးဟဲ့မောင်စင်ခဏလာအောင်ကွာမင်းဖះကုံတော်ဒီပွားရလားလို့မေးတော့မောင်စင်အမမပြပွားပါတယ်ဗျာတဲ့လာတော့ရှေ့တိုးတာဒီလိုကြောဝေရိုက်လိုက်တာဘန်းကလေးဘုံကလေးရိုက်လိုက်တာခေါ်တော့ဘုံမင်းဒီအမလေးပြဆိုအဲအဲ့လိုဟောအေးအေးမင်းဘုရားကတော့ဆက်ပါအောင်ဆိုရင်အဲ့ဒါနဲ့ပြန်လွတ်လိုက်ပြန်အဲနောက်တစ်ချိန်ပေါ့နော် နောက်တစ်ချိန်ရောက်လာကြတယ်ရောက်လာတော့ဆရာတော်ကြီးကမေးတယ်ဟိုရောက်စားတွေလောက်ရောပြန်ငန်းကြီးကြမောင်းစင်းခေါ်ခေါ်ပြီးတော့ဒီခါထမ်းပြီးတော့မောင်းစင်းမင်းဒီနေ့ကောဘုရားကုံနဲ့ပွားလာပွားပါလေဘုရားရှေ့တိုးစံဆိုရင်ပြန်ကြဲကြောချတယ်အမလေးပြဆိုဒါအိမ်မှာဆရာတော်ရရင်မင်းဆက်ပွားဦးဒီလိုပဲပြောပြောတာဒီလိုနဲ့ရွာပြန်ရောက်သူက အဲ့ဒီနောက်ပိုင်းကျဆရာတို့ကြီးကဒါခရမဏသတိပေးဖို့မထောက်တော့ဒါဟာအရေးကြီးအရေးကြီးလို့ပဲဆိုအဲ့မှာမပြတ်အောင်ပွားတယ်စွဲမြအောင်ပွားသွားတယ်အဲနောက်တစ်ခေါက်ရောက်လာတဲ့ခါကျဘုရားကသူကဝေယောက်စားကြီးလို့ပြန်ကလေးကခေါ်ပြန်ခေါ်တဲ့ခါကျဟောစင်းမြင့်ဘုရားကုံတော့ပွားပါတယ်ဗျာတဲ့အဲ့မြကြောပြန်ကလေးကအဲ့ခါကျပါလေအမလီပုတ်တော်ဆိုဘုံတော်ဘုရားကုံတော်ကထွက်လာတယ်ပေါ့အဲ့ဒီခါကျမှ ဆရာတော်ကြီးအေးမင်းဒီရရှိကြမင်းကြီးပွားသွားပြီတဲ့ဆက်တာကြိုးစားပြီးတော့အဲ့ဒီလိုစွဲမြောင်ပွားရမယ်လို့ဆိုရဗျအဲ့ဒီချိန်မှာပဲအိန္ဒိယလူမျိုးတွေကဘုန်းကြီးတို့ဗမာပြည်အိန္ဒိယပြန်နေတဲ့အချိန်မရယာမြို့မှာရှိတဲ့ဆန်ဆက်ပိုင်ရှင်အိန္ဒိယမျိုးသားတယောက်ကမောင်စင်ကဆင်းရဲတဲ့ရိုးသားတယ်အိန္ဒိယပြန်တဲ့အချိန်မှာသူအထားခဲ့တာ ချိန်တခုကြာတဲ့ခါကျတော့အိန္ဒိယကနေစာတဆောင်ရောက်လာအဲ့ဒီအထာတဲ့တတိယပါလေမောင်စီတဲ့ငါတော့ဘာပြပြန်မလာနိုင်တော့ဘူးတဲ့အဲ့ဒါကြောင့်ဒီဆန်းဆက်ကြီးကိုမင်းပဲအပိုင်ယူလိုက်ပါလို့ပေးလိုက်တာပဲဒါကြောင့်မို့အဲ့မှာနေချင်းညချင်းဒီတကားလေးဟာဆန်းဆက်ပန်ရှင်မောင်စင်ဖြစ်သွားဥစင်ဖြစ်သွားတယ်ခရယောကုံတော်တွေပွားတဲ့အတွက်သူ့ကိုအင်းမရိယာနေမှာအရဟံကုံနဲ့ ဘုရားကုံတော်က၉ပါးရှိတာပေါ့အရဟံကုံနဲ့ပြအရဟံမောင်ဆင်ဆိုပြီးတော့ဒီလိုခေါ်ကြတယ်လို့ပြောပါတယ်နော်ဒါကတော့ဘုန်းကြီးတို့ဆရာသမားတွေဗဇတ်စကားသမိုင်းနေနဲ့ပြောတာပေါ့ဗျာအဲတော့ဘာပြောချင်တာလဲဆိုဒီကမ္ဘာတစ်ခုခုလုံးတော့မယ်ဆိုဆွဲအောင်မြင်အောင်လုပ်ရမယ်ဒါကိုပြောချင်တယ်နော်အာနာမနဆိုလေဒီလီလေးပုံမှာမြင်းနေအောင်ဘုန်းကြီးခဏခဏပြောတယ်တတိမြင်းဟာပထမ ဒါလေးတွေဆရာတို့ရပြောအာနာပါနဆိုလေဒီပေါ်မှာမြဲနေအောင်ကန့်နေတဏှာကြီးဆိုတဏှာကြီးလုံးနှစ်နာရီဆိုနှစ်နာရီလုံးအဲ့လိုပထမတမာရီအောင်ထူထောင်ရတယ်တမာရီကမရသေးဘူးဟိုဒီမှတ်မှတ်လို့မရဘူးလားရတယ်နော်ပါတိညာမှာမဖြစ်ဘူးအဲ့ဒါသိကြတယ်ဒါလေးပြောချင်တာပါဒီလိုပဲဘုရားကုံတော်တော့ပွားတယ်တမန်ရှံဃာလောက်ခုနလိုဆွေးဆွေးမြဲမြဲပေါ့ဘာဖြစ်ဖြစ်တရိယာအောင်ပေါ့ ခုတည်းကခလုတ်တက်ပြီးတော့ဘုရောဒီလောက်တရားကိုဒီဘုရားတရားကိုတရိယာအလောက်စွန့်နေအောင်ပွားစေခြင်းနဲ့ဒါဆိုရင်ကတော့မစိုးရိမ်ဆရာရမိတ်နာကအဲ့လိုစွဲသွားပြီးမြဲသွားမယ်ဆိုရင်တော့တေချာဘောအကျိုးပေးတယ်ဒါကိုပြောချင်တော့ဒီအာနာပါနလေလေခုယောဂီတွေလောက်နေကြစွဲသွားပြီးမြဲသွားပြီးထူးထူးခြားခြားသိလာနိုင်မယ်သိကိုသိပါတယ်အဲ့ဒါအဲ့ဒါလေးပြောချင်တာဘာပဲလောက်လို့ နော်လောကပဲလှုပ်လို့လောကုတ္တရာပဲလှုပ်လို့ဆွေရမြဲမြဲတော့ပါလို့ဘုန်းကြီးတိုက်တွန်းလို့ပါနော်လောကလှုပ်လဲဟိုဆက်ဆက်ဒီဆက်ဆက်မလုပ်နဲ့တကုတ္တရာဆွေရမြဲမြဲလို့တရားတွေပွားများထုတ်ရင်လည်းဒီတိုင်းပဲအာနာပါနကအာနာပါနအမြဲတမ်းလုပ်နေဓကမဏတော့ဓကမဏအမြဲတမ်းလုပ်နေခက်ခဲရှိတဲ့အခါကျတော့ပွားလို့ရပါတယ်ဘုရားကုံတော်ကြိုက်တဲ့ပုံကလည်းဘုန်းကြီးဒီထဲမှာတွေ့ရပါတယ်ဘုရားကုံတော်သဘောကျလို့ဒါပဲပွားကျင်တယ်ဆိုတဲ့ ဒီမလေးတွေလျှောက်တယ်ကြုံမှုတယ်ပွားပါလို့တော့စစ်တိုက်ပွားနေဆွဲအောင်မြဲအောင်ပွားခုနလိုတကုတရားခလုတ်တိုက်ပါပြီတကုတရားဖြစ်တာပဲဖြစ်ဒီဘုရားကုံတော်ကိုရုပ်လဲရုပ်တရားကိုဇက်ကထွက်လာအောင်ပွားပေါ့နော်ဘုရားတကုလွတ်ကြတာဘုရားဆိုဒါမျိုးတွေအဲ့လောက်တိအောင်အတန်ထွက်လာအောင်ပေါ့ဆွဲတော့လို့အဲ့ဒါဆိုရင်တော့ဘုန်းကြီးအဲ့လောက်တိဆွဲလာပြီမြဲလာပြီဆိုရင်တော့ဒါကုံတော်ပွားရတန်ဖိုးရှိတာပေါ့ဗျာ အဲ့ဒါလေးမှတ်ထားပါနော်နောက်တစ်ခုကတော့ဘုန်းကြီးတို့ဟေမဝန္တသုံးအနှစ်ချုပ်ဒါလေးလည်းပြောခြင်းပါဒါကတော့ကျန်တဲ့နတ်တွေနတ်ဘလူးတွေကနေဖရာကုံတော်တွေဖရာကုံတွေအကြောင်းပြောရင်းနဲ့ကလေးမလေးတယောက်နော်ဒီကသောတာပန်ဖြစ်သွားတဲ့အကြောင်းအရာလေးပဲဒါလေးပြောခြင်းတော့ဘုန်းကြီးတို့ဒီအကြောင်းအရာပြောရင်ဒီသူကဓမ္မစစ်ကြောင့်ဟောတဲ့ညနဲ့ ဓမ္မစကြာတုတ်ဟောတာတော့လူတိုင်းသိတယ်အဲ့ဒီညမှာပဲဒီတုတ်ဟောတာပဲဒါကိုသိစေချင်ဓမ္မစကြာတုတ်ဟောတာခဏလေးလေသူကဘယ်ကျင်ဟောလဲသဘင်တို့ညာသောအမြင်သိတာကဒီဟေမဝဒတုတ်ဆိုတုတ်တဏိပတ်ထဲမှာပါတယ်နော်ဓမ္မစကြာတုတ်ကိုဘုန်းကြီးတို့ဝါဆိုလာပြီးနေညမှာဟောတယ်ပြီးတဲ့ခါကျနဂရနတ္တလက္ခဏာတုတ်9ရက်မြောက်နေ့မှာနတ္တလက္ခဏာတုတ်ဟောတယ်ဒါတော်တော်များများသိတယ် ဓမ္မစစ်စစ်ကြာဟောဒီတော့ဟောတော့ပြီးပြီးတဲ့ညမှာပဲဒီဟိမဝရတော့ဟောတယ်ဆိုတာကသိတဲ့ပုဂ္ဂိုလ်နဲ့ဟောတဲ့နေ့လေးဒီမှာနည်းနည်းပြန်ကြည့်မယ်နော်ဖះကဖះဖြစ်ပြီးတော့55ဝါပါလုံးတတ္တဝါတွေကိုဝိနည်းတတ္တဝါတွေကိုတရားဟောပြီးချစ်ချွတ်တယ်နောက်ပြိနိဗ္ဗာန်ဆံသွားတယ် တရားပရိနိဗ္ဗာန်စံပြနောက်ပိုင်းကစပြီးဘုန်းကြီးတို့သာနာတော်နှစ်တွေတွက်တာရှိတယ်ဘုန်းကြီးလောကမှာလည်းသိတယ်လူလောကမှာတော့ပြက်ကလေးတွေပါကြည့်မှသိနေမှာတချို့ပြက်ကလေးတွေမှာဒါရေးတယ်ခုဆိုရင်ဘုန်းကြီးတို့ဘုရားပရိနိဗ္ဗာန်စံပြရနောက်နှစ်တွေရေတွက်လာတာဒါနာ2564ခုနှစ်ရှိသွားခုပမာလော1382ခုနှစ်ပေါ့ပရိနိဗ္ဗာန်မစံပြီးဘုရားက45ဝါပတ်လုံး တရားဟောတရားပြအဲ့ဒီ1500ဒါပရိနိဗ္ဗာန်ဆိုပြီးတစ်နှစ်နှစ်နှစ်ဒီလိုရေတွက်လာအဲ့ဒါ2564ခုဖြစ်သွားပြီ50ခုနှစ်64ခုနှစ်ရောက်သွားပြီခုနကဖရာပရိနိဗ္ဗာန်မဆံမီ45ဝါဟောခဲ့တဲ့နှစ်ဒါတွေပြန်ပေါင်းကြည့်ရင်2609ခုနှစ်နော်လွန်ခဲ့တဲ့2609ခုနှစ်က ဒီဝါဆိုလာပြီးနေညပရမဓမ္မစကြာတုတ်ဟောတယ်ဓမ္မစကြာတုတ်ဆိုတာဘုန်းကြီးတို့နောက်က နတ်တွေပြမာတွေကအစင်းစင်းအကြောင်းကြားတာဓမ္မစကြာတုတ်ကရှင်းတော့နည်းနည်းလေးပဲပါတယ်နော်အဆုံးတစ်ဘက်ပဲအဆုံးတစ်ဘက်အလယ်လမ်းစဉ်လိုက်ရမယ်မဂ္ဂင်၈ပါးနောက်ပြီးတော့သစ္စာ၄ပါးသစ္စာ၄ပါးကိုဟုတ်လားညံ၃ပါးနဲ့သိအောင်လို့သစ္စာညာကိစ္စညာကိတ္တညာနဲ့သိအောင်လို့အဲရှင်ကုဏ္ဏညာသောတော်ပိုင်း ဖြစ်တယ်အဲ့ဒီညနော်အဲ့ဒီတရားပွဲမှာဘုန်းကြီးတို့မှတ်တမ်းတင်ထားတာရှင်ကုဏညာသောတော်ဘာဖြစ်တယ်ဗြဟ္မာက78ခရီးနတ္တရာမေကြီးမတင်အောင်တရားရတဲ့မိလိနာပညာမှာပြဆိုထားတယ်အဲ့ဒီဓမ္မစကြာတရားပွဲမှာဘုန်းကြီးတို့တာတတောင်မှနေတဲ့တာရဂိရိနတ်ဘလူးမင်းပါပဲသူလည်းပါတယ် သူကတရားနာလို့ဝမ်းသာအာရဖြစ်တယ်ဒါမှမဟုတ်သူ့မှာမိတ်ဆွေတယောက်ရှိတယ်သူ့မိတ်ဆွေကလည်းဟိမဝတ္တနနဘလူပဲသူကတရားနာပြီးတော့ဝမ်းသာအာရဖြစ်ပေမဲ့တရားကိုစူးစိုက်မနာမနဲ့တကယ်ချင်းကိုလိုက်ကြည့်နေတာဖြစ်လိမ့်မယ်အဲတကယ်ချင်းမပါတော့သူ့မိတ်ဆွေမြတ်စွာသူ့မိတ်ဆွေကိုမြတ်စွာဘုရားတရားသိနာစေခြင်းတော့ဒီလိုစိတ်တွေဖြစ်တယ် ဘာဖြစ်လို့လဲဆိုတော့ကတ္တဝမြတ်စွာဘုရားတာနာကွဲတဲ့နောက်ပိုင်းမှာနှစ်ပေါင်းများစွာတရားမနာကြရဘူးခုမှဒီတရားနာကြရတော့ပြီးတော့သူ့မိတ်ဆွေကိုစဉ်းစားတယ်ငါမိတ်ဆွေဘာကြောင့်ဒီတရားပဲမလာပါလဲစသည်ပါစသည်ဖြင့်အတွေးတွေများတယ်ပေါ့ဗျလူတွေကအတွေးများနေဘာတရားမှအထုတ်လို့မရဘူးဒါလည်းမှတ်တာဥမာဘုရားဘလောက်ပဲတရားကောင်းနေဟောနေသူအတွေးတွေနေချက်နေသူတရားမရဘူး တရားနိုင်တဲ့တရားရတယ်ဆိုတာကတရားနိုင်တဲ့စိတ်တည်ငြိမ်မှုဖြစ်မယ်ဟောတဲ့တရားကိုသိကြစူးစိုက်နာမယ်စိတ်တည်ငြိမ်မှုဖြစ်တယ်စိတ်တည်ငြိမ်မှုဖြစ်မှတမာတိဖြစ်မှသွားတိဖြစ်မှနိဝေနကင်းပြီးတော့စိတ်တဝိတ္တုတွေဖြစ်အဲ့ဒီမှာကျင့်မှသစ္စာလေးပါသိမြင်ပြီးတရားရနိုင်တော့အဲ့ဒီနေ့ညကဟိုဓမ္မစကြာတရားဝေရပြီးသွားပြီဟုတ်လားဒါပေမဲ့သူမိတ်ဆွေရှားမတွေ့ရှားမတွေ့သူစဉ်းစားတယ် မမိတ်ဆွေမလောက်ဘူးတဲ့မမိတ်ဆွေတော့ကြည်ရတာတော့အာယုံ၅ပါးကာမဂုဏ်တရားတွေလှည့်စားတာခံနေလို့ဒီအာယုံနေနဲ့ပြောနေတာဖြစ်မှာပဲဖြစ်မှဖြစ်ရလေအဲ့ဒီလိုစဉ်းစားနေတဲ့တရားမရတာတရားဝဲပြီးတဲ့ခါကျတော့သာရဂိရိနဘလူကဘာလုပ်လဲဟေမဝရနဘလူကိုခေါ်သွားမယ်ခေါ်သွားတာပေါ့ဗျာသူကလည်း နဗလူစစ်သူကြီးပေါ့ဗျာသူ့မှာခြံရ900ရှိတယ်ဟိမဝဒလည်းနဗလူစစ်သူကြီးပဲသူ့မှာသူကဟိမန္တာတော်မှာ နေတယ်နော်သူ့မှာလည်းခြံရ900ရှိတယ်သူတို့ကဘုန်းကြီးတို့ကိုဝေဒနတ်မင်းကြီးရဲ့နတ်စစ်သူကြီးတွေပေါ့ဗျာအဲ့ဒီကမှာနတ်စစ်သူကြီးတွေအများကြီးတည်းမှာရှိတယ်28ခုလောက်မသိဘူးအဲ့လောက်အဲ့ဒီမှာပါတယ်နတ်စစ်သူကြီးနှစ်ယောက်ပဲအဲ့ဒီချိန်မှာ ဟိမုန်တာတော်မှာလေဟိမုန်တာနာဂလူကြီးကဟိမုန်တာပန်းတွေကထူခြားခြားပွင့်နေဒါနဲ့သူကပွင့်နေတဲ့ခါကျသူမိတ်ဆွေကိုဒီမှာပျော်ပါပါပျော်ပါရအောင်ပေါ့လေသူရဲ့အချွေရံပြည့်တတ်တွေနဲ့သူတငယ်ချင်းခေါ်ဖို့လာတာဒါရဂိရိနတ်ကလည်းဒီတောင်ဘက်ကနေမြောက်ကိုလာတယ်ဟိုဟိမွန်တာနဲ့တောင်ဘက်လာတော့ဘယ်မှာသွားဆုံလဲဆိုဘုန်းကြီးရာဇကြိုမြို့ပေါ်မှာသွားဆုံတာ ရာဇီမျိုးပေါ်ဆောင်တော့ခါကျတော့ပြီးတော့တွေ့တွေ့ချင်းနှုတ်ဆက်တာပေါ့လေဟိမဝဒနာမယစပြောတယ်ဟိမန္တာတောင်ပါတဲ့ခုတခါမှမကြုံဘူးတဲ့ပန်းနေပွင့်နေတယ်သိထူကြတာပဲအဲ့ဒါမင်းကလည်းပျော်ဝဲလို့အောင်လို့လာခေါ်တာပေါ့လေခုနကငယ်ချင်းဆိုဘာတွေထူကြကြပွင့်နေတယ်ဒီလိုဘာကြောင့်ထူကြပွင့်နေလို့ထင်တယ်လေလို့မေးတယ်ဟိမဝဒနာကမသိပါဘူးလေဒီထူကြမှုဟာတဲ့ဟိမန္တာ တစ်ခုတည်းမဟုတ်ဘူးတစ်ကဘာလုံးဖြစ်နေတာအဲ့ဒါတခြားအကြောင်းကြောင့်မဟုတ်ဘူးတဲ့လောကမှာတမ္မာသမ္ဗုဒ္ဓမြတ်စွာဘုရားပွင့်တော်မူလာတာနှစ်လရှိနေပြီတဲ့ဒီနေ့ညမှာဓမ္မစကြာတရားဦးကိုဟောတဲ့အတွက်ဒီပန်းနေပွင့်တာတဲ့တရားကိုပူဇော်တဲ့အနေနဲ့ပွင့်တော့ဒီတရားတော်ကိုနားနေတော့ဟုတ်လားတကယ်ရင်ပြောမြင်မင်းကိုမတွေ့လို့ပေါ့ဆွေတော်ကိုမတွေ့လို့ အခုဖျားဖို့လာခေါ်တာအဲ့ဒီချိန်မှာတထေသမီးကားလေးဆိုတာကနော်ဆရာစီကျိုးပြောမှာတထေသမီးလေးရှိတယ်သူကလည်းကိုလေးလက်ဝင်လည်းဖြစ်နေတယ်ကိုဝင်ဆောင်သွားတယ်ပြီးခမန်းကြတော့အသက်16နှစ်19နှစ်ပေါ့အိန္ဒိယအဲ့လောက်အိန္ဒိယအဲ့ဒီမှာတာဦးလေးကိုဝင်လွယ်တဲ့လိုဝင်လွယ်ထားတဲ့ချိန်ပေါ့နော်သူကအဘော်ရတိုက်ခံနေ ပူတော့ပရင်းပေါက်ဖွင့်ပြီးလိမ်မြင့်ခံနေတာသူကိုဝင်လွယ်ထားတဲ့ကလေးဟာနောက်တစ်ချိန်မှာဘုန်းကြီးတို့အယုဖတ်အတန်ကောင်းတဲ့နေရာမအေးတဲ့ရတဲ့သောနာကုတိကာဏမထေအလောင်းလေးပါပဲနော်အဲ့တော့ဒီနတ်နှစ်ယောက်ကနတ်နမင်းနှစ်ပါးကတယောက်တယောက်ပြောနေတဲ့ဘုရားရဲ့ဂုဏ်တော်တွေပေါ့လေ စစ်ဆေးဒီဘက်ကလည်းစစ်ဆေးတယ်ဒီဘက်ကလည်းပြောပြတယ်သူတို့ပြောနေတာဒီဒီကလေးမလေးကသူ့တိုက်ခန်းနဲ့နားထောင်နေတာအဲ့လိုဖြစ်တာပထမဆုံးကဒီတော့ဟိုကတငယ်ချင်းတာတာဂိရိနာမင်းကနတ်ဘလူးကနေဖျားဖို့အောင်လာခေါ်တော့နေပါဦးနဲ့သင်ပြောတဲ့ဘုရားဘောရမဟာဒီလိုဂုံတွေပြည့်စုံလားဆိုဘုရားဂုံတော်တွေနဲ့စမေးပါတယ် အဲ့ဒါဂုံတော်တွေနဲ့ပြည့်စုံကြောင်းဒါတွေလည်းပြောတယ်နောက်ပြီးတော့ဒီဂုံတော်တွေမကဘူးနောက်တစ်ထောက်တစ်ထပ်စီစီမေးပုံလေးတွေပေါ့ဗျာဘာမေးလဲဆိုတော့ကိစီမနောသူပဏီတော့တဗ္ဗဗုဒိတုတာရီနောဆိုတော့လေဆိုတော့ရဆရာဖေရတတ္တဝအလုံးမှာမွာစိတ်ထားတွေညီမြညီလူညီမြထားနိုင်သလားဒါလေးမေးဖေရဆိုရင်ညီလူညီမြထားနိုင်မေတ္တာစိတ်ကရုဏာစိတ်နော် ဒါတွေထားနိုင်လားမေးတယ်နော်ဘုန်းကြီးတို့ကြည်လိုက်နော်ဘုန်းကြီးတို့ဒီလူကြတစ်မျိုးဟိုလူကြတစ်မျိုးဒါမျိုးတွေဖြစ်တတ်တယ်တနာတဲ့အတိုင်းတာတော့မဟိုလူကြတနာစိတ်ဖြစ်တယ်ဒီလူကြတနာစိတ်မဖြစ်ဘူးဆင်းရဲဒုက္ခရောက်တာချင်းတူအောင်တော့တောင်းဖရာတို့ကြတော့အဲ့လိုစိတ်မျိုးမရှိဘူးနော်အဲ့ဒါကိုပြောခြင်းတယ်နောက်တစ်ခုဗာဆက်မေးလဲဆိုတော့ကစ္စည်းအိဋ္ဌေနေဋ္ဌေသသင်္ကပ္ပတဝတိကတာဒီအိဋ္ဌာယုံနေဋ္ဌာယုံနေမှာ စိတ်အကြံကိုအလိုတိုင်းထားနိုင်လားဆိုလိုတာအိဋ္ဌာယုံပေါ်မှာနေထာကိုထားနိုင်လားနေထာယုံပေါ်မှာအိဋ္ဌာယုံပြထားနိုင်လားဒါမိတော့ညာသောဖြင့်တော့ဒီအဲ့ဒီအိဋ္ဌာကိုနေထာကိုမှာစိတ်ကကိုယ်အလိုချထားနိုင်ရလားမိတော့လူတွေကအာယုံနောက်စိတ်နောက်ကိုလိုက်နေကြတာများတော့ဗျာနော်ကောင်းတဲ့အာယုံဆိုကြိုက်တယ်မကောင်းတဲ့အာယုံဆိုမကြိုက်ဘူးဒါမျိုး ဒီတော့ तू ကမေးကုန်လိုရင်းကြကြ तू ကမေးတတ်တယ်ပေါ့လေအာမနာတာမေးတယ်ဘုရားအစ်မမဟုတ်ဟုတ်မဟုတ်သိချင်တော့ဒါလည်းဘုန်းကြီးတို့ဒီမေးကုန်မေးတဲ့ခါလည်းဒါလေးတွေမှတ်ထားဖို့နော်မေးတဲ့ခါကျလိုရင်းကြကြမေးတာမယ်အကျိုးရှိတဲ့မေးကုန်ဖြစ်ဖို့လိုတာပေါ့ဒီနာမည်နှစ်ယောက်ကဘာဖြစ်လို့ဒီလိုတိတိကျကျမေးကုန်နေမေးဖြစ်လောက်ကြလဲဆိုတော့သူတို့က ဘုန်းကြီးတို့ဖျားတဲ့အရင်မှာအရင်ဖျားကကတ်တော်မြတ်စွာဘုရားလက်ထက်အနည်း2000တန်းမှာဖျားပွဲမှာဘုရားပိနေမိတဲ့ကစာပြီးတပည့်နောက်တစ်ဆက်လောက်ပဲဘုရားသာနာတည်တယ်နော်သူ့ရဲ့ဟိုဟိုဒီတပည့်ကြီးတွေထံမှာဘုရားလက်ထက်ကရှိတဲ့ဣရိယာပုဂ္ဂိုလ်ကြီးထံမှာရန်ခံတဲ့ပုဂ္ဂိုလ်တွေပေါ့ဒီတစ်ဆက်လောက်အဲ့ဒီဗုဒ္ဓကတ္တဝဗုဒ္ဓမြတ်စွာဘုရားလက်ထက်မှာ ပိဋက900စီဒီနမင်းနုကပိဋက900ရှိတဲ့စာပေတွေတက်မြောက်တဲ့စာချနေတဲ့ဝိနည်းတော်ဆရာတော်ကြီးနှစ်ပါးဖြစ်ခဲ့တယ်ဒီနဗလူနှစ်ပါးဒါကြောင့်သူတို့ကတိတိကျကျမေးနိုင် မေးလိုက်ဖြေတာတွေလောက်တာအဲ့ဒီမထေရကြောင့်ဘုန်းကြီးဆက်ပြောပါမယ်သူတို့တွေဟာဖျားပြီးတဲ့နောက်ပိုင်းမှာ ဘုရားပရိနိဗ္ဗာန်ဆံပြီးနောက်ပိုင်းအိတိရရတဲ့ပုံကိုယ်တွေပရိနိဗ္ဗာန်ဆံပြီးနောက်ပိုင်းမှာတကယ်ကိုပညာတတ်ဆရာတွေနှစ်ပါးဆိုအလုံးကဘုရားလိုလေးစားတာဝီနီးကိုလည်းသူတို့ကလေးစားတယ်ဘယ်လိုဖြစ်လဲဆိုတစ်ချိန်မှာတော့ရွာကကြောင်းနဲ့ကြောင်းမှာပေါ့ရဟန်းငယ်နှစ်ပါးအတူနေရတယ်တပားကကြတော့သူဝီနီးနဲ့အညီနေတယ်တပားကကြဝီနီးနဲ့အညီမနေဘူးတရားနဲ့မနေဘူးပေါ့လေ ဒီတော့ဝီနီးနဲ့အညီနေတဲ့ယဟန်ငယ်ကဝီနီးနဲ့အညီမနေတဲ့ယဟန်ကို ပြောတာပေါ့ဝီနီးနဲ့မညီဘူးဒီလို မလုပ်ပါနဲ့ဒီလိုမပြောပါနဲ့အဲ့တော့ဟိုကဝီနီးနဲ့မနေတဲ့ပုဂ္ဂိုလ်ကလက်မခံဘူးလက်မခံနိုင်ဖြစ်တဲ့ပြင်ဘာလုပ်လဲဆိုတော့အရှင်မြတ်ကတည်းကဘာမြင်လို့ဘာကြလို့ဒီလောက်ပြောလာပြောနေရတာစာရီလို့ပေါ့စာရီရှောင်လွဲတယ်ပြန်ပြီးပက်တယ်ပြန်ပြောတယ် အဲ့တော့ဟိုကဝင်းနီးနဲ့ညီနေတဲ့ရန်လျာပါပြောတယ်ဟာအရှင်ပြောင်းဒီတိုင်းဆိုရင်တော့အရှင်ဘုရားကြောင့်ဝင်းနီးတော်မထေထံကိုသွားရောက်အတိပေးရမှာပဲအဲ့လိုပြောလိုက်တော့အဲအတိလည်းသွားပေးတယ်ပေါ့တိုင်ကြားတယ်ဒီဘုန်းကြီးတို့မှာကဘာရှိလဲဆိုအချင်းချင်းပြောရမယ့်ဝတရားတွေရှိတယ်ဗျဟိုတရင်ကျုပ်လာပြင်းဒီမှာဗုဒ္ဓကသံဃာများစုဝေးပြီးတော့ပဝါရဏပြုတာရှိတယ် ဝါနာဆိုတာတပါးနဲ့တပါးမကောင်းတာလေးတွေတွေ့လာရင် မြင်လာရင် ကြားလာရင်ပြောရမယ်ဆုတ်ဆုံးမဆုတ်ဆုံးမတဲ့အတိုင်းပဲလိုက်နာကျင့်သုံးရမယ်အဲ့ဒါမှတန်ခါရီကညီညွတ်ပြီးသာနာတန့်ရှင်းပြီးကိုယ်အတွက်သူ့အတွက်ကြိုးရှိတယ်နော်ဒီမှာဘုန်းကြီးတို့ပြောချင်တာကဘုန်းကြီးချင်းချင်းမှာပေါ်အာနာ ပြုတာမဟုတ်ဘူးဘုရားရှင်လည်းပေါ်အာနာပြုတယ်တန်ခါချင်းချင်းပေါ်အာနာပြုလို့ရတယ်လူချင်းချင်းလည်း ပောနာဆိုဖိတ်ကြားတာပဲကျွန်တော်မကောင်းတာတွေ့လာမြင်လာပြောပါဗျာဆုံးပါပါဗျာပြောတဲ့တိုင်လိုက်တာကျင့်သုံးပါမယ်လူချင်းချင်းလည်းပွာနာပြုလို့ရနောက်ဒီမှာစာပြီးမှဘာတွေ့လဲဆိုတော့နတ်တွေပေါ့နော်ဒီနတ်တွေကဘုန်းကြီးတို့ဇံပင်ကြီးရတဲ့မထေရီထံပြီးတော့လာပြီးတော့ပေါ်ဝါနာပြုတာရှိတယ်။ဘာလို့လဲဇံပင်ကြီးရတော့ဒီနတ်တွေကပြုလို့ပြောဆိုတာမြင်ရတာ။ အဲ့ဒီလိုမထေရီတွေထံမှာပေါ်အာနာပြုတယ်လို့ပြောတယ်ရှင်ပြားများတပည့်တို့မကောင်းတာတွေ့လာမြင်လာချင်းချင်းဆုံးပါပါဗျာပြောဆိုပါဗျာတပည့်တို့ပြောဆိုတဲ့အတိုင်းလိုက်နာကျင့်သုံးပါမယ်ဗျာဒါမျိုးလျှောက်ထားတော့ဒါလေးလည်းမှတ်သားစရာကောင်းတယ်နော်ဒီတော့ပြောချင်တာဘုန်းကြီးနဲ့ဘုန်းကြီးချင်းချင်းလည်းပေါ်အာနာပြုလို့ရပါတယ်လူချင်းချင်းလည်းပြုလို့ရပါတယ်နော်ဘုန်းကြီးတွေကလည်းဒကာဓမ္မတွေကိုဒီပြောဆိုဝင်လျှောက်ထားဝင်ပြုနေပြောလို့ရပါတယ် ဟိုဥမာဆိုတော့ဘုန်းကြီးတို့ဥမာပေးပါမယ်ဘုန်းကြီးတို့ဒီကျောင်းမှာရင်းနှီးလာရင်ဒါကိုပြောပါဘေးမှာဒကာကြီးတို့ဒီမကြီးတို့ဘုန်းကြီးတို့ပြစ်တွေကြားလိုက်ထိုင်ပြောမယ်ဆိုတာလာလျှောက်ပါလာလျှောက်ဘုန်းကြီးတို့မဟုတ်တာဆိုရင်ပြင်မယ်ဟုတ်ရင်လေသူများအထင်မြင်လွဲပြောတာပဲဒါဘုန်းကြီးတို့ဖြည့်ရှင်းလို့ရတချို့ကျတော့အဲ့ဒီလိုလာကြိုးကြောင်းမလျှောက်ပဲနဲ့ဘေးကပဲထိုင်ပြောနေတာမျိုးကျတော့ဘာမှလုပ်မရဘူးဗျ နော်အကျိုးလိုလားစိတ်ရှိနော်လာလျှောက်ရင်ဘုန်းကြီးတို့လက်ခံပါတယ်အဲ့ဒီလိုနေကြရင်နော်ဘုန်းကြီးတို့အတွက်လည်းကြိုးရှိတယ်ဒကာဓမ္မတွေအတွက်လည်းကြိုးရှိတယ်ဥမာဒကာကြီးတို့ဓမ္မကြီးတို့ကမကောင်းတာလုံနေမြင်လာရင်ဟာဆရာတို့ပြောလို့ဆုံးပါပါချင်းမြေးပါဒီလိုလည်းလက်ခံပါအဘုန်းကြီးတို့လည်းအဲ့ဒါပြောဖို့ဝင်မလေးပါဒါဆိုဘုန်းကြီးတို့ပြောပါမယ်ဒီတိုင်းမှာဘုန်းကြီးတို့တွေအားနည်းချက်တွေပါတွေ့လာရင်လည်းရှောက်ထားဖို့လိုတယ်မရှောက်ထားဘဲနဲ့ဘေးပြောနေလည်းဘာအကျိုးသက်ရောက်မှုမရှိဘူးပါဗျာ အဲ့ဒါလေးပြောချင်တာဒီတော့ခုနကရဟန်းငယ်လေးနှစ်ပါးဟာပေါ်ဟာနာလဲပြုတ်ထားကြတော့အချင်းချင်းပြောစဆုံးမှလက်မခံဘူးဗျအဲ့တော့ဝီနည်းလိုတော့များထန်သွားတိုင်မယ်ဆိုတော့ဟိုကဝီနည်းနဲ့မတည်တဲ့ဘုန်းကြီးတွေကအကြံထောက်တယ်ဗျဘာထောက်လဲဆိုငါ့မှုကကြီးလေးတွေတော့ကြီးနေတော့ဝီနည်းတွေဆရာတော်ကြီးတွေသွားအမှန်တိုင်း လျှောက်လို့အမှန်တိုင်းဆုံးဖြတ်ရင်တော့ငါတာနာကိုအောက်မှာနေနေခွင့်နေခွင့်ရမှာမဟုတ်တော့ဘူးအဲ့လိုစဉ်းစားရင်ဘာလုပ်လဲဆိုဝိနည်းတော်မထေရဝိနည်းတော်မထေရနှစ်ပါးပေါ့အဲ့ဒီဆရာအရှင်မြတ်ကြီးအာသင်္ကန်းပြိခါလူဝဲတွေယူအဲ့တော့ကတော့တယ်ပြီးတော့မထေရဓမ္မတပိခံပြီးတော့ဝေယဥစ္စာတွေလှုပ်ပြီးတော့ပေါ့ဗျာဝေယဥစ္စာကျေနပ်အောင်လှုပ်ပြီးတယ်သူတို့ကအဲ့လိုမျိုးဗျာတခါတခါကျပြဿနာဘုန်းကြီးတို့လောကမှာအဲ့ပြဿနာတွေရှိတယ် ဒီလိုမဟုတ်တဲ့လူအားရမျိုးကြတယ်ဒီစနစ်တကျလောက်တတ်တဲ့ကဖားတတ်တဲ့ဇာသမားကြိုက်အောင်လောက်တတ်တဲ့အဲ့ဒီပြဿနာတွေရှိတယ်အဲ့ဒါတွေကြောင့်ဒီခါလေးတွေပြဿနာတက်ကြတော့အဲ့တော့ဒီနေ့ကျတော့ဒီဝီနီးနဲ့မနေတဲ့ဘုန်းကြီးတွေကဆရာသမားကြီးကကျူးကျူးနုံနုံနေပြတယ်လောက်ပြတယ်ချက်ချင်းကြီးဝေယဥစ္စာပြီးမှမပြန်ဘူးမပြန်တဲ့ခါကျပထေကြီးကမေးတာပေါ့ဟဲ့ဘာကိစ္စကြီးလို့မပြန်သေးတာလို့ အဲ့မှာသူကအကျိုးကြောင့်ရှောက်တော့တာပေါ့ဗျာမှန်ပါဗျာတပီတော့ချုံချက်ကလေးကိုအတူနေရန်တပါအတူနေရန်တပါကဆရာတော်ထံဆရာတော်ဘုရားတထံလျှောက်ထားပါလိမ့်မယ်တဲ့အဲ့ဒီလျှောက်ထားချက်ကိုအဆုံးဖြတ်မပေးဘဲနဲ့ထားစီလိုပါတယ်ဘုရားဆရာတော်ကြီးကရိုးတော့ဟဲ့မဆုံးဖြတ်ပဲထားလို့မဖြစ်ဘဲဖြစ်ပါမလဲလမ်းမှန်တိုင်းတော့ဆုံးဖြတ်မှာပဲအဲ့တော့ ဟိုရှင်မြတ်လေးကဘာလုပ်လဲဆိုဝိနည်းနဲ့မလေးစားတဲ့ပုဂ္ဂိုလ်တွေကငိုပြတော့ဗောဗျာဟာဆရာတို့လည်းအဲ့လိုလားဆုံးပြိုင်တော့တပည့်တော်တော့တာနာတော်မှာနေရတော့မှမဟုတ်တော့ပါဘူးဗျာတပည့်တော်အပြစ်တိုင်းသာရှိပါသေးအမှုတကယ်လို့ပေါ့ဆရာတို့တတ်နိုင်တော့တပည့်တော်ပြတပည့်တော်အပြစ်ပိုင်းထားလိုက်ပါပေါ့အမှုကိုမဆုံးဖြတ်ပေးဘူးအတင်းကြငိုရို့တောင်းပါတော့ဗျာအတင်းကြတောင်းပါတော့လေမထေရကြီးများလည်းဗာဖြစ်လဲဆို သူလူထားတဲ့ပစ္စည်းတွေကလက်ခံပြီးသားဖြစ်သွားတယ်သူပြုတ်လုထားတဲ့ဝေယဥစ္စာတွေကလည်းကိုယ်ကကျင့်납ပြီးသားဖြစ်သွားလက်ခံပြီးသားဖြစ်သွားအာနာပြီးတော့တော့မှချက်ကိုလက်ခံလိုက်ကြတယ်လို့ဆိုပါတယ်အဲ့ဒီနှစ်ပါးလုံးဝိနည်းတို့ဆရာတော်နှစ်ပါးလုံးအဲ့ဒါလည်းပြီးသွားရောအဲဒီခုနဝိနည်းနဲ့အညီမနေတဲ့ပုဂ္ဂိုလ်ညာပြီးအကြောင်းပြန်လိုက်ဟိုကတော့အရင်တဲ့ မချေမင်းပြည့်တဲ့ကြံကြံထားရိုင်းဆိုင်ဆက်ဆံတဲ့ပြေကသူ့ကိုအဲဒီကြောင်းနေပြီးတော့ဘလောက်ထိပြောသွားလဲဆိုတော့အဲအထင်များရဒီဒီအမင်းဒီသင်အခုပေါ့လေရသွားတဲ့အခါဘာလုပ်လိုက်တယ်ပထေမင်းပြည့်ုံနေမကောက်သူကဟိုအတင်းနမမင်းအခု ဗတ္တနဲ့ဒီလေကြိုက်တဲ့နေရာသွားပေါ့ကြိုက်တဲ့နေရာမေးပေါ့သွားဆုံးအဲ့ဒီမှာပြင်းပြင်းထန်ထန်ပြောလာတော့သွားစုံစမ်းတယ်ဟိုရန်ငယ်လေးကသွားစုံစမ်းကြီးသွားစုံစမ်းကြည့်တဲ့ကဆရာတော်များကအမှုတင်ထားတော့ကြားတယ်လာရောက်အမှုကိုတရားနဲ့ဆုံးဖြတ်ပေးတယ်မို့လားအဲ့တော့ဒီဦးစင်းလေးကမထေကြီးတန်ဓာတ်ရမသွားဘူးဗျအောက်ကငယ်တဲ့ဆရာတော်ကြီးနားမှာကတ်နေတဲ့ကိုယ်တော်တွေသွားမေးတယ် အဲ့လိုလေဟို လူငယ်တွေဆိုတာကဆရာသမားမဆုံးဖြတ်တယ်မူကြံတဲ့အနိနာနေတပည့်တွေကလည်းဘာမှမပြောဘူးသူတို့ကလည်းဟိုဆရာတို့ကြီးတွေအကြောင်းတကူရှိလို့ပဲတိတ်တိတ်ဆိတ်ဆိတ်ဆိုပြီးအောင်းမိဘာမှမပြောဘဲနေကြတော့အဲ့ဒါနဲ့ပြန်လာတယ်အဲ့ဒီချိန်မှာခုနကဝီနီးနဲ့အညီမနေတဲ့ရန်ကပိုးဆိုးလာတယ်။သင်ဟာအရင်တုန်းကဝီနီးငါ့ကိုကျိန်းွားတယ်ဝီနီးတို့ဆရာတော်များ သိလိုက်မယ်လေဘာလေးနဲ့အခုဘာတတ်နိုင်သေးလဲဝိနည်းတွေကိုဆရာတော်ကြီးများကအမှုထပ်တယ်မဟုတ်လားဘာညာပေါ့လေဟိချိန်ချောက်ပြောဆိုတယ်အခုသင်ကအမှုရှုံးနေပြီဒါကြောင့်ဒီကြောင့်မလာတော့နဲ့စာရီတော့နှင်ထုတ်တယ်ဖြစ်ပုံကအဲအဲ့ဒီချိန်မှာဝိနည်းနဲ့ညီတဲ့ဝိနည်းနဲ့အညီနေတဲ့ရဟန်းတော်လေးကခုနမထေရနပါဒံသွားလျှောက်ပါတယ်ဆရာတော်တို့တဲ့ဆရာတော်တို့ဟာ သာနာတော်မငဲ့ပဲနဲ့မိမိကိုပြုစုလှုပ်ကြွေးတဲ့သူကငဲ့နေကြတယ်သာနာတော်မငဲ့ပဲနဲ့ပုဂ္ဂိုလ်ကိုသာငဲ့နေကြတယ်ခုမြတ်စွာဘုရားကတ္တဗမြတ်စွာဘုရားပရိနိဗ္ဗာန်ဆံပြီးတဲ့နောက်ပိုင်းမှာဆရာတော်ဘုရားများကိုတပည့်တို့ကဘုရားတဆူလို့အာကုန်နေကြပါတယ်ခုတော့ဆရာတော်ဘုရားကြီးကဆရာတော်များကဝိနည်းအရာကိုဆုံးဖြတ်ဖို့မသိတော့ပါဘူး ဒီနေ့ပဲကတ္တဝမြတ်စွာဘုရားပြိဋိဌာန်ဆံတော်မူသွားပါပြီ။သာသနာတော်လည်းပျက်စီးသွားပါပြီဆိုဒီတော့အတန်ကျဲကျဲနဲ့အော်ဟေးပြောဆိုငိုကြွေးပြီးပြန်သွားတယ်လို့ဆိုပါတယ်။အဲ့ဒီခါကျမှဘုန်းကြီးတို့ခုနကဝိနည်းတို့ဆရာတော်ကြီးနှစ်ပါးတတိယပြီးနောင်တမှုတွေပူပန်မှုတွေဖြစ်ကြတယ်နော်။ဒီဆရာတော်ကြီးနှစ်ပါးစိတ်ကောင်းလဲအလွန်ရှိပေမဲ့လို့ခုနကမကောင်းတဲ့ရန်ကိုအကြောင်းပြုပြီးတော့ အာနာနဲ့မှားယူမိကြတယ်သူပြောတဲ့တိုင်လိုက်ပြောသူ သူ့ကိုငဲ့မိလိုက်တော့ပေါ့ဟိုတို့တော့ယုံပါတယ်တပည့်ကိုငဲ့ပြီးတော့မှားသွားပြီသာသနာကိုဖျက်ဆီးလိုက်လို့ဖြစ်သွားပြီစဉ်းစားပြီးအလွန်ပဲစိတ်ဆင်းရဲဖြစ်ကြတယ်လို့ဆိုပါတယ်နော်ဒီဆရာတော်ကြီးနှစ်ပါးဟာဘုန်းကြီးတို့ကသဝမြတ်စွာဘုရားလက်ထက်မှာနှစ်နှစ်2000တန်းပေါ့ဗျာအဲဒီခေတ်မှာတော့ ဥမာဆိုတော့သူတို့အနှစ်2000တောင်းဆိုအနှစ်1000တို့2000တို့စာရည်သူတို့ရံဖြစ်တဲ့ထားပါတော့2000လောက်နှုတ်1000ဟုတ်တော့1000နဲ့8000လောက်အဲ့ဒီလောက်ကြာအောင်သီလတွေပြည့်စုံပြီးတော့စာပေပရိယတ်တွေကိုပို့ချခဲ့တယ်ကုသိုလ်တွေအများကြီးပါဗျာဒါပေမဲ့လို့တရားအထုတ်တာတော့ဘုန်းကြီးတို့ဒီအထက်ကလာတော့ဖော်ပြမထားဘူးဗျာဒီလို ီလတွေပြည့်စုံစာချတဲ့ကုသိုလ်တွေရှိပေမဲ့လို့ခုနကဟိုအတ္တမဝိနည်းမလေးစားတဲ့ယဟန်လေးငဲ့ပြီးတော့အမှုကိုမဆုံးဖြတ်ပဲနဲ့တိတ်တိတ်ဆိတ်ဆိတ်နေခဲ့တဲ့ပြစ်မှုကြီးကြတော့သူတို့ဒုက္ခဖြစ်နေတော့အဲ့ဒီစိတ်ပူပါမှုတွေကြောင့်မို့ဘာသမารီမှာမဖြစ်ဘူးပေါ့ဗျာနော်ဘုန်းကြီးတို့တာမန်အသေးပွဲစိတ်ပူပါမှုလေးတော့တရားအထုတ်လို့ဝင်လာတော်တော်နဲ့ ငြင်းဖို့ခက်တယ်ဒီလိုပူပန်မှုခက်ကြီးကြီးဆိုပျောက်ဖို့မလွယ်ဘူးပေါ့ဒါကြောင့်ဒီအပူတွေကတွေးရင်တွေးနေဒါကြီးကမလွတ်မြောက်နိုင်အောင် ဖြစ်တတ်တယ်ဟိုသူ့ကြုံတဲ့ဘုံမျိုးတော့ဖြစ်သွားတယ်ဒါကြီးပဲထပ်တလဲလဲဖြစ်နေတော့နော်အဲဒီဝီနီတို့ဆရာတော်ကြီးနှစ်ပါးသီလကုသိုလ်တွေစာပေပို့ချတဲ့ကုသိုလ်တွေရှိပေမဲ့လို့ဒီစိတ်ပုံဝမှုကြောင့်ပြန်လွန်တော်မူတဲ့အခါမှာတဘာကဟိမွန်တာတောင်မှာ ဟေမာဝတနာဘလူဖြစ်ပါတယ်တပါးကအိန္ဒိယအလယ်ပိုင်းရာဇီကျိုရဲ့တောင်ပဲတာဂိတတောင်မှာတာတာဂိတိနဘလူမင်းဖြစ်ပါတယ်သူတို့နာမနှစ်ဦးဟာဘုန်းကြီးတို့မြောက်ရမှာကုဧရာ နာမင်းလို့ခေါ်တယ်ဝိတ္တုံနာမင်းလို့လည်းခေါ်တယ်အဲ့ဒီမြောက်ရမှာရှိတဲ့ကုဧရာနာမင်းကြီးရဲ့နဘလူစစ်ဘုချုပ်ကြီး28ဦးထဲမှာ တူပါဝင်ဖြစ်တယ်ဒီလိုဆာမီယာမှတ်တမ်းတွေမှာသူတို့မှာအရင်တုန်းကအရင်ဘဝတုန်းကရန်900ဒီသူတို့တပည့်900ဒီရှိတယ်အဲ့ဒီတပည့်900လည်းဒီဆာရိနဲ့အတူပဲနတ်ဘလူးတွေပဲဖြစ်ကြတော့အဲ့တော့ဒီမှာလည်းပြောစရာရှိတာမှတ်ထားဖို့ပါမကောင်းတဲ့လူနဲ့ပေါင်းရင်တော့မကောင်းတာပဲဖြစ်ပြပြကောင်းတာဖြစ်မလားငကူကတသက်လုံးကကောင်းတာတွေလောက်ထားတွေတောင်မှအကုန်လုံး ပျောက်ထွက်သွားတယ်အဲ့ဒါမှတ်ထားဖို့ခုကြည့်လိုက်လေသူနှစ်ဦးဟာစိတ်ပူပန်မှုနဲ့နတ်ဘလူးဖြစ်ကြတယ်တပည့်တွေကလည်းဆရာသမားတွေအမှားမှမပြောရဘဲနဲ့ဆရာသမားတွေအတိုင်းမဲ့လုပ်ခဲ့တော့သူတို့လည်းနတ်ဘလူးတွေလာဖြစ်ကြတာဒါပြောချင်တယ်ဒီမကောင်းတာကိုသွားအမပေးနဲ့သွားမလျောနဲ့ကိုပါပါသွားနိုင်မယ်နော်ကိုရဲ့အကြီးကဲသုံးမကိုဆရာသမားသုံးမကိုမိဘဒါတွေအမပေးပါနဲ့ နော်အဲ့ဒါတွေကိုတတ်နေမြလမ်းခွက်ထွက်အောင်ကြိုးစားမခွက်ထွက်အောင်ကြိုးစားရင်တော့ကိုယ်ပါဒီအပူမီးတွေသင့်ပြီးတော့ခုနလိုဆရာတော်ကြီးတို့လိုဒုက္ခရောက်နေတယ်ဒါကြောင့်မို့သူတို့ဟာဖျားဟုတ်မဟုတ်ဆိုတာတိတိကျကျစစ်စစ်နိုင်တယ်ဘာဖြစ်လို့လဲသူတို့တွေကဖျားနဲ့နေတွေ့ဖျားနောက်ပိုင်းမှာကြုံနေတာဟုတ်သူဖျားမိမှာပေါ့လေအဲ့တော့သူတို့တွေကဒီမှာ နောက်ပိုင်းတော့နဗလူစီဝေးမှာပြန်ဆုံပြီးတယ်ဆုံပြီးတော့ငကိုကဖြစ်ခဲ့တဲ့ဖြစ်တွေကိုသိပြီးနှလုံးမသာဝမ်းဝမ်းနေတွေဖြစ်ကြတော့အဲ့ဒီချိန်ကနေစသူကဂရိကကိုထားကြတယ်နတ်တရားအသက်ရှိတော့အဲ့တော့ဟိမုန်တာတောင်မှာထူထန်းထူဆန်းနေဖြစ်ပေါ်လာရင်ဟိမဝဒနဗလူကနေပြီးတော့တာရဂိရိနဗလူကိုအကြောင်းချဖို့ဂရိကကိုထားတယ်အိန္ဒိယလည်းပိုင်းမှာကြဘုန်းကြီးတို့ ဖျားပွင့်တာကြအိန္ဒိယလည်းပဲပေါ့နော်မေဇိမဒေတာပေါ့အဲ့ဒီကြအပွင့်တာများတော့အဲ့ဒီရမှာပုဂ္ဂိုလ်ဒူးတွေပါပြီးပေါ်လာရင်လေတာတာဂိရိနမင်းကနေဟိမောဒနမင်းနဗလူမင်းကို ပြောဖို့ဂတိကကိုထားခဲ့ကြတော့ဒါကြောင့်မို့သူကပထမဆုံးပါမေးလိုက်လေဆိုတော့သင်တွေ့တယ်မြတ်စွာဘုရားဟာတတ္တဝါတွေပေါ်မှာ မေတ္တာစိတ်ကရုဏာစိတ်အညီမျှထားနိုင်လားဒီမေကိုမေးတာဖယားမှန်ရင်တတ္တဝါတွေပုံမှာအတူတူထားနေရတယ်နော်တချို့ဖယားတွေရှိပါတယ်သူတို့ဘာသာကိုယ်ဝယ်တဲ့ပုံကိုဆိုကောင်းကင်ဘုံသွားသူတို့ဘာသာကိုယ်ဝယ်ဘုံငရဲသွားဒါမျိုးတွေဒါကြတော့သူကမတူညီတဲ့မေတ္တာတွေကရုဏာဖြစ်သွားမေတ္တာဆိုတာကဘယ်ဘာသာဘယ်လူမျိုးမဆိုအတူထားနေရမယ် ကရုဏာဆိုလည်းဘယ်ဘာသာဘယ်လူမျိုးဆိုရင်ဒုက္ခရောက်တနာနိုင်ရမယ်ဒါကိုပြောခြင်းဒါအောင်မေးတော့ကစစ်စစ်တာသင်တွေ့တဲ့ဘုရားသင်ကြည်ညိုတဲ့ဘုရားဟာတတ္တဝါတွေအလုံးပေါ်မှာမေတ္တာစိတ်ကရုဏာစိတ်အတူတူထားနိုင်ရတာဒါမေးတယ်ဒါလည်းအမှန်ခက်တယ်နော်ဒါနောက်တစ်ချက်ကဘာလဲဆိုအိဋ္ဌိနေဋ္ဌိစာသင်္ကပ္ပဝတိရကနာပြန်ဖြေပါတယ်နော် ကောင်းတဲ့အာယုံပဲကြုံယူဆိုးတဲ့အာယုံပဲကြုံယူမြတ်စွာဘုရားကောင်းတဲ့အာယုံနဲ့မကောင်းတဲ့အာယုံဖြစ်ထားနိုင်တယ်မကောင်းတဲ့အာယုံချင်းနဲ့ကောင်းတဲ့အာယုံဖြစ်ထားနိုင်တယ်အဲ့ဒီလိုစိတ်ကိုအလိုရှိသလိုပြုတ်လုံနိုင်တယ်ဒါလေးဖြေတယ်ပေါ့ဗျာဒါပထမဆုံးမေးတဲ့မေးခွန်းပါပဲနော်အဲ6နိုင်ထုတ်သွားပြီပထမဆုံးမေးခွန်းနဲ့ပဲလုပ်ရမယ်နော် ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်ဉာဏ်ဖုံဉာဏ်လေးပါကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်မျိုးဖြစ်ကြပါစေ။ဆရာတော်ဘုရားပေးတဲ့ဆုမပြပါလို့ရှင်ဗျာ။